ညာ39ခုနှစ်သဇောင်းမုံလာပြီနေ့နေ့လေ2နာရီနဲ့မိနစ်20အချိန်မှတရားဝဲစဒီနာရီရတော့မိနစ်20မိနစ်20အချိန်မှတရားဝဲစဟောရမယ့်တရားကတော့အရင်တရားပတ်ဒီမှာ ဟောခဲ့တဲ့တရားအဆက်ပေါ့စိတ်ထားဖြူဖွေးချမ်းသာရေးတရားတော်တရားအဆက်ပေါ့တရားဒီနေ့တရားကောင်းကောင်းဟောမှဟောနိုင်မလားမသိပါဘူးနည်းနည်းအေးမိထားတော့နာနာပိတ်နာပိတ်ပြီဆိုလို့ရှိရင်တလိပ်ကများများကတ်တလိပ်ကတ်လာလို့ရှိရင်ပြောမကောင်းတော့ပြောကောင်းတဲ့လောက် ပြောပြီးဟောပြောရဟောရမှာပေါ့ဒီနေ့အနေနဲ့သံဃာလာကြီးနေဆိုတော့တရားအဆက်ရှိနေလို့လားအမှန်ဆိုရင်သံဃာလာကြီးနေဟာဒီကနေ့တည်းကပါမင်းညာဖလားတုတ်ကိုအကျဉ်းချုပ်ပြီးဟောဖို့ကောင်းပါတယ်။ဘာကြောင့်လဲဆိုတော့ဘုရားရှင်လက်ထက်ကအဲဒီပါမညာဖလားတုတ်ကိုသံဃာလာကြီးနေပါပဲအဇာတတ မင်းမေတာကိုအကြောင်းပြုပြီးတော့ဟောရတယ်။ပါမင်ညာဖလားဆိုတာယဟန်ရဲ့ယဟန်ပြုခြင်းရဲ့အကျိုးယဟန်ပြုခြင်းရဲ့မျက်မှောက်ဒိဋ္ဌဒီပစ္စုပန်ဘဝတွင်ရရှိတဲ့အကျိုးကိုအဇာတသမင်းကဒီတော်မုံလာကြီးနေမှာမြတ်စွာဘုရားကိုရောက်ထားရောက်ထားတော့ဘုရားရှင်ကယဟန်ပြုရခြင်းရဲ့အကျိုးတွေ ပါမန်လောကီယူကနေဒီတဆင်းစီတဆင်းစီတက်တက်တက်တက်ပြီးတော့ရှင်းရှင်းရှင်းရှင်းပြပါတော့နောက်နောက်ဆုံးမှာအရဟတကိုယူအထိကိလေသာအတော်ကုန်ခံလို့ယဟနာဖြစ်သွားတဲ့အခါမှာချမ်းသာဖို့အဲ့ဒီအထိမြတ်စွာဘုရားကဟောပြသွားတယ်။ဒါဒီတာမညာဖလာတို့ဟောရင်တော့ပိုကောင်းပါရဲ့ဒါပြီးတဲ့လည်းပဲရှိရတရားစစ်ရှိနေတော့ဒါပဲ။ တရားအဆက်ပဲဟောရအဇာတတမင်းအဲ့ဒီမြတ်စွာဘုရားကိုကြည်ညိုသွားတာဒီတမညာဖလာတုဟောတဲ့အချိန်ကစပြီးတော့ကြည်ညိုပြီးဘုရားရှင်ရဲ့တတိတော်ကအဖြစ်ခံယူသွားတယ်နောက်ကြတော့မြတ်စွာဘုရားကပုထုဇဉ်တို့ရဲ့မြတ်စွာဘုရားအပေါ်မှာကြည်ညိုတဲ့ ဉာဏ်နဲ့တက်ဝင်ယုံကြည်တဲ့ဩကပနာတရာဩကပနာတရာအနေနဲ့မြတ်စွာဘုရားပေါ်မှာကုထုစဉ်ကြီးညိုမှုကြီးညိုတာတဲ့ပါတော့အဇာတတမင်းကထိတ်တမ်းတယ်တဲ့သူကကြီးညိုဆုံးပဲတဲ့အဲဒီလိုတောင်းပါပဲမြတ်စွာဘုရားကမိန့်တော်မူရတယ်ဒီသမဏေဖလာတော့ခေါ်လိုက်လို့ဒါဘာသာပြန်နေ ကိလေသာရှိတဲ့တရားကြီးတွေတရားမကြီးတွေဆိုလို့ရှိရင်တော့ပါဠိတော်ဘာသာပြန်နေကိလေသာရှိတဲ့တရားကြီးတွေတရားမကြီးတွေတော့ဒီကနိကေဒီလက္ခဏာဝေကပါဠိတော်မြန်မာပြန်မှာအဲ့ဒီမှာရှိတိုင်းပါတယ်။သမညာဖလာတော့ကောင်းပါတယ်။အခုတော့ရှင်အရင်ကတရားဆက်ဟောရမယ်။အရင်တစ်ပတ်ကဘာမှခုံးမဲ့လဲလို့ဆိုတော့ ရေကြောင်းညွန်ဖြစ်ထုံညွန်ညင်လဲပင်လေးရေကြောင်းသွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညော်လဲဆေးလျော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုဖို့မှတာဝန်သည်စိတ်ထဲမှာလောဘဒေါသမောဟမာနဣဒ္ဓမစ္စယစတဲ့ကိလေသာအငြိကြီးတွေ ဝင်ကပ်လာပြီဆိုလို့ရှိရင်အဲ့ဒီကိလေသာအမြင့်ကြီးကြောင့်လောဘကြောင့်လည်းဆင်းရဲတယ်ဒေါသကြောင့်လည်းဆင်းရဲတယ်မောဟကြောင့်လည်းဆင်းရဲတယ်မာနအိတ်တာမစ္စည်းယကြောင့်လည်းဆင်းရဲတယ်အဲ့ဒါလို့ဆင်းရဲတဲ့အတွက်မဆင်းရဲရအောင်အဲ့ဒီလောဘဒေါသမောဟမာနအစိုက်တဲ့ကိလေသာအမြင့်ကြီးတွေစိတ်ထဲဝင်လာရင်ဆေးပြရမယ်၊ကျော်ပြရမယ်၊ပယ်ပြရမယ်အဲ့ဒါလို့ပယ်တဲ့အခါကျတော့ ဒီလောဘဒေါသမောဟမာနစရည်တဲ့ကိလေသာအငြင်းကြီးတွေဟာမိမိစိတ်ကြောင့်ပဲစိတ်ထဲမှာဝင်ကပ်လာတယ်။ဒါကြောင့်သူတို့ကိုဆေးကျင်လို့ရှိရင်စိတ်နဲ့ပဲပြန်ဆေးရမယ်လို့အဲ့ဒီမှာသုံးတဲ့ကောဓာဆိုတဲ့စိတ်ဆိုးမှုဒေါသအဲ့ဒီဒေါသအငြင်းကြီးဝင်လာတဲ့အခါမှာဆေးပုံလေးနည်းနည်းပါးပါးပြောခဲ့တယ်။ဒီဒေါသအငြင်းကြီးဝင်လာရင် ဆင်းရဲပုံကိုလည်းပဲကောကလုဒ္ဒကဆိုတဲ့မုတ်ဆိုးတာရကထုတ်ပြီးတော့ပြောခဲ့တယ်။စိတ်ညစ်စိတ်ကြေးစိတ်ဖြင့်စေစိတ်ကြောင့်ဖြစ်ပေါ်စိတ်ကြေးညော်ဆေးလျှော်စိတ်ဖြင့်ပင်မိမိကနှလုံးသွင်းမတတ်လို့စိတ်အငြိအကျေးဖြစ်လာပြီဆိုလို့ရှိရင် အဲ့ဒီစိတ်အမြင်ကြီးကိုစိတ်နဲ့ပဲဖြေရနှလုံးသွင်းမတတ်ဘူးဆိုတာအရင်တစ်ပတ်ကပြောခဲ့တဲ့အာယောနိတော်မနာတိကာရပေါ့တွေ့နေတဲ့အခြေအနေရောက်နေတဲ့အခြေအနေအဲ့ဒီအခြေအနေပေါ်မှာကိုကအသင်ပြေအောင်နှလုံးမသွင်းတတ်တော့ကုသိုလ်ဖြစ်အောင်နှလုံးမသွင်းတတ်တော့ အဲ့ဒီအခြေအနေနဲ့ပတ်သက်လို့အဲ့ဒီအာယုံနဲ့ပတ်သက်လို့လောဘရင်လည်းလူကျင်တတ်မဲ့မှုလောဘရင်လည်းဝင်တယ်စိတ်ဆိုးစိတ်ပြတ်မှုဒေါသရင်လည်းဝင်တယ်စိတ်မချမ်းသာမှုစိတ်ပြတ်မှုဒေါမနတရင်လည်းဝင်တယ်စိတ်ဆင်းရဲမှုဒေါမနတရင်လည်းဝင်တယ်ဓမ္မမဟုတ်ထောင်လွှတ်တက်ကြမှုမာနရင်လည်းဝင်တယ်ဓမ္မမုံမနာလိုမှုအိတ်တာဝန်လိုမှုမစ္စည်းရရင်လည်းဖြစ်တယ်နှလုံးမသွင်းတတ်တဲ့အာယောနိလောမနတိကာရကြောင့်အဲ့ဒီ ကိလေသာခေါ်တဲ့အဲ့ဒီစိတ်အငြင်းပြေးတွေစိတ်ထဲမှာတင်လာတယ်မိမိစိတ်ကအစဉ်ပြေအောင်ကုသိုလ်ဖြစ်အောင်နှလုံးမသွင်းတတ်လို့ဒါဒီလောဘဒေါသစတဲ့ကိလေသာတွေဝင်လာတာကိုဝင်လာတော့အဲ့ဓာတွေပယ်ဖြောက်ခြင်းလို့ရှိရင်စိတ်ကိုပြင်လိုက်ရုံပဲမူလမိမိကဟုတ်တယ်ထင်ပြီးလက်ခံထားတဲ့အာယောနိဒေါမနတိကာရစိတ်ကိုပြင်လိုက်ရုံပဲ ဘယ်လိုပြင်မလဲယောနိသောမနတိကာရဖြစ်အောင်ပြင်လိုက်တာအသင်ပြေအောင်ကုသိုလ်ဖြစ်အောင်နှလုံးမသွင်းမှုကြောင့်ဖြစ်လာတာအဲ့ဒီစိတ်ပြင်လိုက်တဲ့အခါကျတော့အသင်ပြေအောင်ကုသိုလ်ဖြစ်အောင်နှလုံးမရအသင်ပြေအောင်ကုသိုလ်ဖြစ်အောင်ဒီအခြေအနေဒီအကြောင်းရက်ကိုအကြောင်းပြုပြီးအသင်ပြေအောင်ကုသိုလ်ဖြစ်အောင်နှလုံးသွင်းလိုက်တဲ့အခါကျတော့ စိတ်ထဲမှာအဆင်ပြေသွားတယ်စိတ်ထဲမှာအဆင်ပြေတာနဲ့တပြိုင်နက်တည်းလူကျင်တတ်မဲ့မှုလောဘဒီအာယုံပေါ်မှာတတ်မဲ့မှုလည်းနည်းတယ်သို့မဟုတ်မရှိဘူးဒီအာယုံနဲ့ပတ်သက်လို့စိတ်ဆိုးမှုဒေါသစိတ်ထဲမှာအခုခံဖြစ်နေမှုစိတ်မချမ်းသာမှုစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာဒါလည်းမဖြစ်တော့ဘာကြောင့်လဲဆိုတော့မိမိကအဆင်ပြေအောင်ကြည့်နှလုံးသွင်းလိုက်တာကိုအဲ့ဒါကြည့်နှလုံးသွင်းလိုက်တဲ့အခါကျတော့ဒါကြည့်လို့ရပါတယ် လေ့ကျင့်ထားလို့ရှိရင်အခြေအနေတစ်ခုခုအကြောင်းအရာတစ်ခုခုကိုကိုကြည့်ရင်လည်းရှုတော်ဘက်ကနေကြည့်လို့ရတာပဲမကောင်းတဲ့ဘက်ကရှုတော်ကနေကြည့်လို့ရှိရင်လည်းမကောင်းဘူးဆိုတာဖြစ်သွားတာပဲကောင်းတဲ့ရှုတော်ဘက်ကနေကြည့်လို့ရှိရင်လည်းကောင်းတယ်ဆိုတာဖြစ်သွားတာပဲအဲ့ဒါဟာစိတ်ထားမတတ်လို့ဖြစ်ပေါ်လာတဲ့လောဘဒေါသမောဟအစိုက်တဲ့အညစ်အကြေးကိုမိမိကစိတ်ထားတတ်အောင်ပြင်းပြီးတော့ထားလိုက်တာနဲ့ပဲယောနိသမနာတိကာရဖြစ်ပြီးတော့လောဘဒေါသမောဟမဖြစ်တော့ အဲ့ဒါဟာစိတ်အငြိအကျေးကိုစိတ်နဲ့ဖြေးတာရေကြောင့်တင်လာတဲ့အငြိအကျေးကိုရေနဲ့ဖြေးရင်ပြောင်းသွားတယ်လို့မသိမသိနှလုံးသွင်းမှုအကုသိုလ်ဖြစ်အောင်နှလုံးသွင်းမှုကြောင့်ဖြစ်ပေါ်လာတဲ့ကိလေသာအငြိအကျေးကိုမိမိကစိတ်ကိုကျင်ပြီးတော့ကုသိုလ်ဖြစ်အောင်အသင်ပြေအောင်နှလုံးသွင်းလိုက်တော့ အဲ့ဒီအငြိပြေပြောက်သွားတာပဲလောဘလည်းမရှိဘူးဒေါသလည်းမရှိဘူးမောဟမာနအိဒါမရှိရလည်းမရှိဘူးအဲ့ဒါလိုမရှိဘူးဆိုလို့ရှိရင်အငြိပြေစင်ရောညစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညော်သေးတယ်ရောစိတ်ဖြစ်တယ်ရေကြောင့်ဖြစ်ပေါ်ရွှင်ကြီးညော်သေးတယ်ရောရေဖြစ်တယ်ရေကြောင့်ဖြစ်တဲ့ညင်ကိုသေးရေနဲ့သေးတဲ့အခါကျတော့ကြောင်စင်သွားတယ်စိတ်ကြောင့်ဖြစ်တဲ့အငြိကြီးလည်းပဲ စိတ်နဲ့ပြန်ပြီးတော့ဆေးလိုက်တယ်ဆိုလို့ရှိရင်ကြောင်ဆင်သွားတာပဲဥပမာဆိုကြပါစို့တခါတယောက်လမ်းမှာသွားရင်ကနေပြီးတော့လမ်းမေးမှာတခါတယောက်ငားမြနေတာတွေ့ငားမြနေတာတွေ့တယ်ဆိုလို့ရှိရင်ယရနာသုံးပါးအင်မတန်ကိုင်းချိုင်ပြီးတော့တရားရဲ့တရားတော်ကိုတတ်နိုင်တယ်များအတတ်နိုင်ဆုံးဖြစ်အမြတ်အဖြစ်နိုင်ဆုံးလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်တယောက်က ငားများတာမြင်လို့ရှိရင်သူ့သိထဲမှာဘယ်သဘောကြနိုင်မလဲသဘောမကြနိုင်ဘူးဩခက်လိုက်တာဒီလူနဲ့သူကတည်းကတတ်နေတာပဲတကယ်အမှန်တန်ကြီးတဲ့အကုသိုလ်ပဲဒါလုံနေတာအဲဒီလိုသွားပြီးတော့မြင်တယ်စစခြင်းတော့အဲ့ဒီတကားကိုပဲဒါကျူတော့နှမျိုးကနေပြီးတော့ကျူလို့ရတာပဲကြည့်လို့ရတာပဲအဲ့ဒီဘာသာတရားတစ်သက်ကနေပြီးတော့ကျူနေဆိုလို့ရှိရင်တော့ သူများအတက်တက်တဲ့ပဏာတိပါဒကိုပြုလုပ်နေတဲ့ပုဂ္ဂိုလ်ပဲတတ္တဝရဲ့အတက်ကိုကိုချင်းမသာမနာသတ်ချက်စားနေတဲ့ပုဂ္ဂိုလ်ပဲဒါကြောင့်မလို့ဒုတိယကိုပြုနေတဲ့ဒုတိယတုံးမယ်လို့ဒီလိုမြင်တယ်အဲဒီတော့ဒုတိယတုံးမယ်လို့မြင်တဲ့အခါကျတော့အဲဒီလိုမြင်တဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာအကုသိုလ်ဖြစ်သွားပြီဒီပုဂ္ဂိုလ်အကြောင်းကြီးဒီပုဂ္ဂိုလ်ဘောကိုမနှိမ့်ညွတ်နိုင်တော့ဘူးမနှိမ့်ညွတ်ဘူးဆိုတာအဲ့ဒါဒေါမနတာပဲတမိအချင်းဆိုလို့ရှိရင်ဆုံနေတဲ့ဒေါသပဲ မနှင်းမြုပ်နိုင်တော့ဘူးအပြစ်မြင်လာတယ်အဲ့ဒါဘာကြောင့်လဲဆိုတော့ယောနိတော်မနတိကာရတင့်နေအောင်နှလုံးမသွင်းတတ်လို့အစဉ်ပြေအောင်နှလုံးမသွင်းတတ်လို့နောက်အဲ့ဒါလို့သူ့ကိုအပြစ်မြင်တဲ့ဘက်ကမကြည့်ပဲနဲ့ဒီတစ်ဖက်ကနေကြည့်ကြည့်လို့ရှိရင်ဒါအကောင်းမြင်လာတာပဲဩဒုက္ခမြလည်းပဲတခြားဟာမလောက်တမကိုင်တတ်လို့မလို့ဒါကြောင့်မလို့ ဝမ်းရည်အတွက်မတတ်တာလို့မလို့ဒီကိစ္စသူလှုပ်ရှားနေရတာပဲတနာစရာပါပဲသူကံကိုကမကောင်းတဲ့တော့ဒုစရိုက်နဲ့မှအသက်မွေးရမယ့်အခြေအနေကြာနေတယ်ကိုကရုဏာပွားရတယ်ကရုဏာပွားရတယ်အဲဒါလို့ကရုဏာဆိုတာဟာဒါကုသိုလ်တရားအစင်မပြေဖြစ်နေတဲ့ပုံကိုယ်ပေါ်မှာသာနာတဲ့စိတ်ထားနဲ့ကရုဏာတရားထားတယ်ဆိုတာဒါကုသိုလ်စိတ်ထားပဲ ကျမ်းဂန်မှာအဘိဓမ္မာမှာဆိုလို့ရှိရင်ဒီကရုဏာမေတ္တာကရုဏာဥပေက္ခာဆိုတာဇမဝိဟာရတရားမြင့်မြတ်သောသူတို့ရဲ့နေခြင်းနဲ့နေတာတဲ့မေတ္တာထားပြီးနေတယ်ကရုဏာထားပြီးနေတယ်ဆိုတာတနည်းအားဖြင့်ဆိုလို့ရှိရင်ဇမမင်းကြီးတွေနေတာနေတဲ့နေမျိုးနဲ့နေတာတဲ့အဲ့ဒါလို့ကောင်းတဲ့ဘက်ကနေပြီးတော့အစဉ်ပြေအောင်နှလုံးလှည့်တွင်းလိုက်တဲ့အခါကျတော့မိမိမှာအခုနပြောတဲ့စိတ်အခုခံဆိုတဲ့ အကုသိုလ်မနစ်မြုပ်ဘူးဆိုတဲ့အကုသိုလ်ဒီဒီပုဂ္ဂိုလ်ပေါ်မှာအပြစ်မြင်တယ်ဆိုတဲ့အကုသိုလ်ဒါမရှိတော့ဒီညစ်ကြေးပြောင်းသွားတာပဲအဲ့ဒါကြောင့်ဘယ်လိုအခြေအနေရရပဲဖြစ်စေဘယ်လိုအခြေအနေဘယ်လိုအကြောင်းရဘယ်လိုအာယုံပဲဖြစ်စေတွေ့ကြုံလာလို့ရှိရင်အစင်ပြေအောင်အပြစ်မကြည့်အောင်အကုသိုလ်မဖြစ်အောင်နှလုံးသွင်းတဲ့ယောနိလောမနတိကရအသိအကြီးကြီးတာပဲ အခုပြောတဲ့အတိုင်းပဲဘယ်လောက်ကောင်းနေတဲ့အခြေအနေဖြစ်ဖြစ်ဘယ်လောက်ဆိုးနေတဲ့အခြေအနေဖြစ်ဖြစ်ရှုတော့နှမျိုးကရှုလို့ရကောင်းတဲ့ဘက်ကကြည့်လို့လည်းရတယ်မကောင်းတဲ့ဘက်ကကြည့်လို့လည်းရတယ်အဲ့တော့အမြဲတမ်းကောင်းတဲ့ဘက်ကကြည့်နိုင်အောင်ဟိုကဒါလက်ကျင့်ထားရတယ်ကောင်းတဲ့ဘက်ကကြည့်နိုင်အောင်လက်ကျင့်ထားရတယ်နောက်ဆုံးမှာအင်မတန်ဘုရားတရားတန်ခါယရဏသုံးပါးကိုသိတ်တိုင်းဆိုင်ပြီးတော့ဒါနာရောသီလရောဘာဝနာရောလုပ်ထားတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ရဲ့သားတယောက်ဟာငားမြနေတာသူကိုယ်တိုင်သွားပြီးတော့တွေ့တယ်ဆိုတော့ဒါကောင်းတဲ့ရှိတော့မှနေကြည့်ရကောင်းတဲ့ရှိတော့မှနေကြည့်ရမယ်နေကြည့်လို့ချင်းမိမိမှာအကုသိုလ်ဖြစ်နေတယ်ဩဒီကိစ္စငါကမသိသေးလို့သူကငါမဆုံးမရသေးလို့သူဒီလိုလုပ်နေတာ哦ကလေးဆိုတော့မသိကြဘူးအပြစ်ကြီးတယ်ဆိုတာအဲပြောဆိုဆုံးမလိုက်ပြီဆိုလို့ရှိရင်တော့သူနားထောင်ပြီးလုပ်မှာမဟုတ်တော့ဘူး အဲ့လိုနှလုံးသွင်းပြီးတော့အသာလက်တို့ခေါ်သွားပြီးလောင်းမိဆိုပြီးအိမ်ခေါ်သွားအိမ်ကြတော့အကျိုးအကြောင်းဖြောင်းပြပြောပြဒီငါလေးတကောင်နှကောင်သုံးကောင်ရတာနဲ့လည်းပဲမင်းအိမ်မှာချမ်းသာမှချစ်ချမ်းသာပေါ့မှလည်းမဟုတ်ပါဘူးစီးပွားဖြစ်တော့မှလည်းမဟုတ်ဘူးပြီးတော့တကယ်လို့ငါစားကျင်တယ်ဆိုလို့ရှိရင်လည်းပဲဈေးကငါအသေးဝဲပြီးတော့ချက်စားရချက်လဲချက်နေတာပဲအဲဒီတော့ဒီလိုလှုပ်ခြင်းအပြင် သူ့မှာလည်းပဲအသက်နဲ့ဆိုတော့မင်းကိုချင်းမစားရရောက်တော့ဘောမင်းကိုအဲ့လိုမမြကြိတ်နဲ့မြတာမပြောနဲ့အကလေးနဲ့ထူတာမင်းခံနိုင်မှာမလားခံနိုင်မယ်မဟုတ်ဘူးအဲ့တော့မင်းမခံနိုင်တဲ့အလုပ်သူများလုံးနေပေါ့အကျိုးလည်းရှိတာမဟုတ်ခဲနဲ့အစရှိသည်ဖြင့်ဖြောင်းပြပြီးပြောမယ်ဆိုလို့ရှိရင်အဲ့ဒီကလေးဟာတဖြည်းဖြည်းရလာမှာပဲအဲ့တော့စတွေ့လိုက်ကလေးကနှလုံးသွင်းမှုပါခုနအတိုင်းပဲဟောငါကလည်းဒီကိစ္စမသိလို့မလို့သူ့ကိုမဆိုးမဆုံးမရသေးဘူး မဆုံးမဆုံးမရသေးတဲ့အတွက်မဆုံးမဆုံးမရသေးတဲ့အတွက်သူကလည်းပဲမသိလို့ကျူးလွန်နေတာပဲကလေးဆိုတာဒါဘာမှသိတာမဟုတ်ဘူးအဲ့တော့သိအောင်ပြောဖို့ကငါတောင်းမယ်ငါကမပြောမိဘူးကံဒီတခါတော့ပြောမှပဲအဲ့ဒါလို့နှလုံးသွင်းလိုက်ရင်မိမိမှာမနစ်မြတ်မှုဆိုတဲ့ဒေါမနတာအကုသိုလ်လည်းမဖြစ်ဘူးစိတ်ဆိုးမှုဆိုတဲ့ဒေါသအကုသိုလ်လည်းမဖြစ်တော့ဒီလိုမဟုတ်ဘဲနဲ့စတွေ့ကြတဲ့ကတဲဒီကောင်အဖေမျက်နှာမထောက်ပါမထောက်မိဘမျက်နှာမထောက်နဲ့ဒီကောင်မအောင်လာပြီးတော့မြန်ငါးမြရင်တော့ လူတွေမြင်လို့ရှိရင်အဲ့ဒါငါတို့တော့မျက်နှာပြပြမျက်နှာပြပြမရှိတော့ပြဝင်စရာမရှိတော့ဘူးလို့အဲ့ဒါလို့မကောင်းတဲ့ဘက်ကဆွဲနှလုံးသွင်းပြီဆိုလို့ရှိရင်တော့အဲ့ဒါဒေါသထွက်တော့မှာပေါ့ကိလေသာအကြီးကြီးဝင်ပြီအဲ့ဒါကြောင့်ဘလို့အခြေအနေရရပဲဖြစ်စေမိမိကနှလုံးသွင်းတတ်ဖို့အရေးကြီးတာပဲနှလုံးသွင်းတတ်ရင်ကုသိုလ်ဖြစ်တာပဲနှလုံးမသွင်းတတ်လို့ရှိရင်အကုသိုလ်ဖြစ်တာအငြိအကျေးဖြစ်တာပဲအဲ့တော့နှလုံးမသွင်းတတ်ဘူးဆိုတာလည်းပဲစိတ်ပဲ နှလုံးသွင်းတတ်တယ်ဆိုတာလဲစိတ်ပဲနှလုံးမသွင်းတတ်တဲ့စိတ်အခြေအနေရရကိုတွေ့တိုင်းတွေ့တိုင်းအစမပြေဘက်ကအစမပြေတဲ့ဘက်ကကြီးပဲကြည့်တတ်တဲ့စိတ်ထားရှိနေပြီဆိုလို့ချင်းကိုယ့်ကိုယ်ကိုတတိထားရအောင်ဩငါတဏ္ဍမှာကိလေသာတွေထူရောနေပြီပဲဘာပဲတွေ့ပြီငါဟာကမကောင်းတဲ့ဘက်ကကြည့်ဖို့ပဲအပြစ်ဘက်ကလည်းနေကြည့်ဖို့ နှလုံးသွင်းနေတော့တာပဲအကောင်းဘက်ကအကျိုးဘက်ကနေပြီးတော့ငါဟာနှလုံးသွင်းဖို့ငါစိတ်ထားမရှိဘူးဒါကြောင့်ငါတဏ္ဍာမှာလောဘကိလေသာဒေါသကိလေသာမာနကိလေသာတွေထူပြောနေပြီငါရှက်เสียပဲကိုယ့်ကိုယ်ကိုပြန်ပြီးတော့သိရသိလို့ချင်းအဲ့ဒါပြင်လိုက်ရင်ကောင်းတဲ့ဘက်ကကြည်တတ်တဲ့အလေးအထားရသွားတယ်ယောနိတော်မနတိကာရဘက်ကကြည်တတ်တဲ့အလေးအထားရသွားရသွားပြီဆိုလို့ရှိရင်အဲ့ဒါဘယ်အခြေအနေမျိုးမဆိုမိမိစိတ်ချမ်းသာအောင်နှလုံးသွင်းတတ်တယ် စိတ်ချမ်းသာတယ်ဆိုတာကအကုသိုလ်စိတ်မဖြစ်မှချမ်းသာတယ်အကုသိုလ်စိတ်ဖြစ်နေရင်တော့မချမ်းသာပါကုသိုလ်စိတ်ဖြစ်မှအားပဲချမ်းသာတယ်ဒါကြောင့်အစင်မပြေအောင်မသိမနဲ့နှလုံးသွင်းတာလဲဒီစိတ်ပဲတခါအစင်ပြေအောင်တင့်တင့်အောင်ကုသိုလ်ဖြစ်အောင်နှလုံးသွင်းတာလဲဒီစိတ်ပဲဆိုတော့အစင်မပြေအောင်အကုသိုလ်ဖြစ်အောင်နှလုံးသွင်းတဲ့စိတ်ကြောင့်လောဘဒေါသအစိတ်တဲ့အညစ်အကြေးတင်းလာရင်အဲ့ဒါကက ဒီစိတ်ကိုပဲပြုပြင်ပြီးတော့အဆင်ပြေအောင်ကုသိုလ်ဖြစ်အောင်နှလုံးသွင်းလိုက်ဟောနှလုံးသွင်းလိုက်ပြီဆိုလို့ရှိရင်အခုနအဆင်မပြေအောင်နှလုံးသွင်းထားတဲ့ကြောင့်စိတ်ကြောင့်ဖြစ်လာတဲ့လောဘတွေဒေါသတွေဒေါမနတာတွေဒါတွေပျောက်သွားပြီးအငြိကြီးအငြိကြီးတွေပျောက်သွားပြီးမိမိတဏ္ဍာမှာဖြူစင်တဲ့ကုသိုလ်စိတ်ကလေးတွေတတ္တဝိရိယတတိသမารိဂိရိဥတ္တဘာအစိုက်တဲ့ဒီဖြူစင်တဲ့စိတ်ကလေးတွေဖြစ်လာတယ်ဖြစ်လာပြီဆိုလို့ရှိရင်ချမ်းသာရောဒါကြောင့် စိတ်ကြောင့်ဖြစ်တဲ့ဟာစိတ်နဲ့ပဲဆေးမှရတယ်တဲ့စိတ်ကြောင့်ဖြစ်တာယုံနဲ့ဆေးလို့မရဘူးယုံနဲ့ဆေးလို့မရဘူးတချို့မှာသာသမီပစ္စည်းလို့ဖြစ်စေမိဘပစ္စည်းလို့ဖြစ်စေသူမျိုးညာတကာပစ္စည်းလို့ဖြစ်စေအမှန်တကုသေတော့ကရအောင်နေတယ်အဲ့ဒါကိလေသာအငြိကြီးတွေကတ်နေတာပဲအဲ့ဒီကုသေတော့ကရောက်နေတဲ့ပုဂ္ဂိုလ်ဟာသူယုံနဲ့ဆေးမယ်ဆိုပြီးတော့သွားပြီးရုပ်ရှင်ကြည့်စမ်းမလား ရုပ်ရှင်ကြည့်ဖမ်းလို့ရှိရင်တကယ်လို့ရုပ်ရှင်နဲ့စိတ်ဝင်စားသွားလို့ရှိရင်ရုပ်ရှင်ကြည့်နေတဲ့ခိုက်တဲ့အခုစိတ်တွေပျောက်ကောင်းပျောက်ဒါကလည်းတောင်းတောင်းရုပ်ရှင်ကသူ့ဆွဲဆောင်နိုင်မှာမဟုတ်ဘူးရုပ်ရှင်ကြည့်နေတဲ့ခိုက်အလွန်ဆုံးကြည့်နေတဲ့ခိုက်ကလေးပဲပျောက်မယ်ရုပ်ရှင်ရုံကထွက်တာနဲ့တပြိုင်နက်တည်းဟိုပူစိတ်ဆေးစိတ်တွေအဲ့ဒါတွေရောက်လာတာပဲကိလေသာစိတ်တွေဝင်လာတာပဲအဲရုပ်ကိုအာကိုအာထာပြုပြီးတော့စိတ်အငြိအကျေးကိုဖြေပြောက်လို့ရတော့ဒါက တာရှိခံတဲ့နည်းမဟုတ်ဘူးရလည်းရနိုင်တဲ့နည်းမဟုတ်ရရင်ခဏပဲလောကမှာပြောနေကြတယ်မဟုတ်လားစိတ်စိတ်ညစ်တယ်စိတ်ညစ်တယ်စိတ်ညစ်အရက်တော့ွယ်အရက်တော့ကြတယ်ရက်တော့တော့အရက်မိုးနေတော့ဘာမှမသိနေတော့တော့ဒါစိတ်ညစ်တာကပြောင်းနေတာပေါ့အရက်လက်ပြေသွားရောဘာဖြစ်တော့စိတ်ညစ်တာပြန်မလာဘူးလားပြန်လာတာပဲဒါရုပ်နဲ့ဆေးလို့ကမရပါဘူးဒါကြောင့်စိတ်နဲ့ဆေးရတယ်စိတ်နဲ့ဆေးတယ်ဆိုတာ အဲဒါလို့အစဉ်ပြေအောင်တင့်တယ်အောင်နှလုံးသွင်းမှုကိုခေါ်တယ်ကုသိုလ်ဖြစ်အောင်နှလုံးသွင်းမှုတဲ့ယောနိလောမနတိကာရယောနိလောမနတိကာရောနာမဥပါယမနတိကာရောပဋ္ဌမနတိကာရောကုသလဓမ္မပုတ္တိယမနတိကာရောတဲ့ယောနိလောမနတိကာရောနာမအစဉ်တနှလုံးသွင်းမှုမြည်သည်အစဉ်တရားနှလုံးသွင်းမှုမြည်သည်ဥပါယမနတိကာရောနိလမှနှလုံးသွင်းမှုပဋ္ဌမနတိ အကြောင်းမှနှလုံးသွင်းမှုပထမဏတိကတော့လမ်းမှနှလုံးသွင်းမှုကုသလဓမ္မပုတ္တိယမဏတိကတော့ကုသိုလ်တရားဖြစ်ဖို့ရာနှလုံးသွင်းမှုတဲ့အဲ့ဒါအရင်တစ်ပတ်ကပါရကပြခဲ့တဲ့မုတ်ဆိုးဟာယဟန်တော်မြင်တဲ့အခါကျတော့အစဉ်ပြေအောင်ကုသိုလ်တိအောင်နှလုံးမသွင်းတတ်တဲ့အတွက်သူ့တဏ္ဍမှာဒေါသခေါ်တဲ့ကောဓာဒါတွေဝင်ပြီးတော့ယဟန်တော်ကိုပြစ်မှားမိလို့မလို့သူကိုယ်တိုင်ချက်ချင်းပဲသူ့ခွေးရဲ့အကြိုက်ခံသေးရပြီးတော့ မရဲကြသွားရတယ်။ဒါမိမိတဏ္ဍမှာဖြစ်ပေါ်လာတဲ့ဒေါသစိတ်ကိုမိမိရဲ့စိတ်နဲ့ပြန်ပြီးမဆေးတတ်တဲ့အတွက်ဒီလိုဖြစ်ရတယ်။မိမိနဲ့စိတ်နဲ့ပြန်မိမိရဲ့စိတ်နဲ့ပြန်ပြီးမဆေးတတ်တဲ့အတွက်ဒီလိုဖြစ်ရတယ်။ညာအဲ့လိုဒေါသဝင်လာပြီဆိုလို့ရှိရင်အခဏအစဉ်တည်းအောင်နှလုံးသွင်းမှုဆိုတဲ့ယောနိတော်မနတိကာရဟာတာ အခြေခံအပြင်လက်ကင်ထားရမယ်အားပဲသို့တော်လည်းပဲတခြားနည်းလေးတွေရှိသေးတယ်ဆိုတာအဲ့ဒီတခြားနည်းလေးတွေကိုအရင်တစ်ပတ်ကအကျဉ်းမြန်ပြခဲ့တယ်မေတ္တာတရားရှင်းရှုပွားပယ်ရှားပြပါတာမေတ္တာထင်စေပွားလျက်နေကျุလေကံဥစ္စာပြပါလို့သာပေကြောင့်ပြ6ဝါအထကထာမေတ္တာတရားပွားလိုက်တယ်မိမိတဏ္ဍာမှာမေတ္တာစိတ်ဖြစ်အောင်ပွားတယ်ဆိုလို့ရှိရင်လည်းပဲဒေါသငြိမ်းတယ်တခါမေတ္တာဇံရသည်အထိ အထုံမဲ့ပွားထားမယ်ဆိုလို့ရှိရင်တော့ပြောစရာမလိုဘူးမေတ္တာတရားရှေးကျူပွားပြည့်ပယ်ရှားပြပါတာမေတ္တာထင်စေပွားလျက်နေရှုလေကံဥစ္စာရှုလေကံဥစ္စာဆိုတာအခုနဒီတငါတွေကိုဆင်ခြင်တဲ့ဤပြောတာဩတုကံတရားတိုင်းလူလာတာကိုသဗ္ဗေပတ္တကမ္မတကကံဥစ္စာတတ္တဝါတွေဟာကံလာရင်သူတို့ရဲ့ကိုယ်ပိုင်ဥစ္စာရှိတယ် နောက်နောက်နောက်နောက်ဘဝတွေမှာအခုအချိန်ကစပြီးနောက်နောက်အချိန်တွေမှာကောင်းတဲ့အကျိုးတွေဖြစ်ပေါ်အောင်ကောင်းတဲ့အလုပ်ဆိုတဲ့ကံတွေလုပ်ရတယ်အခုအကျိုးတွေကလည်းအခုအချိန်ကစပြီးအရင်အရင်အချိန်တွေတုန်းကလုပ်ခဲ့တဲ့မကောင်းတဲ့ကံဆိုတဲ့မကောင်းတဲ့အလုပ်တွေကြောင့်ဖြစ်ရတဲ့အကျိုးတရားတွေပဲကောင်းတာကြလည်းဒီတိုင်းပေါ့အခုအချိန်ကစပြီးအရင်အရင်အချိန်တွေကပြုလုပ်ခဲ့တဲ့ကောင်းတဲ့အလုပ်ဆိုတဲ့ကံတွေကြောင့် ဒီချိန်မှာကောင်းတဲ့အကျိုးတွေရနေတယ်အဲဒါလို့ကံသာနဲ့အလောက်သာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲအလောက်သာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲဆိုတဲ့သဘောထားရမယ်တဲ့အခုနကတဏှာတွေကိုထားတော့ဩသူရှိရှိဘဝတွေတုန်းကပြုခဲ့တဲ့မကောင်းမှုကံအဲ့ဒီကံကိုကဒီဘဝနဲ့ဒီတဏှာတဲ့ဘဝနဲ့သူဟာအတ္တမူဝါညောလှုပ်ဖို့ရာ ပြစ်ချလိုက်လို့မို့လို့သာပဲဒါကြောင့်ဒီလိုဖြစ်တာပဲသူကိုယ်တိုင်ကတော့သိုးလို့ဟုတ်မယ်မထင်ပါဘူးလို့အဲ့ဒါလို့နှလုံးသွင်းတာကြတာရှုလေကံဥစ္စာဆင်ញင်များစေမိတ်ကောင်းစေပြောလေတင်လျော်တာတဲ့ဆင်ញင်ရမယ်တဲ့ဒေါသအပြစ်တွေစီစစ်စိတ်ဆိုးတဲ့စိတ်ပြက်တဲ့ရန်ညှိုးဖွဲ့တယ်ဆိုလို့ရှိရင်ဒါမကောင်းတဲ့အကျိုးတွေရမယ်တရားတွေပဲကောင်းတဲ့အကျိုးတွေရမှာမဟုတ်ဘူး အဲဘယ်လိုဘယ်လိုမကောင်းကျိုးတွေရနိုင်လဲဆိုတာအများကြီးပဲစဉ်းစားကြည့်လို့ရှိရင်လောကမျက်မှောက်အပြင်မျက်မှောက်မှာတင်ရမယ့်အကျိုးတွေပဲအများကြီးပဲစဉ်းကျင်လို့စဉ်းစဉ်းစားလို့အများကြီးရပါတယ်အဲ့ဒါတွေနဲ့စဉ်းစားပြီးတော့မိမိဒေါသပဲဖြောက်တဲ့တခါတခါကြတော့ဖြောက်လို့ရပါတယ်လူဟာများသောအားဖြင့်ဒေါသဖြစ်တယ်ဆိုတာမိမိနဲ့ဒန်းတူပုဂ္ဂိုလ်မိမိအောင်နိုင်ကြတဲ့ပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်ပေါ်မှာများသောအားဖြင့်ဒေါသကိုဖွင့်တတ်တယ် မိမိအထက်ကပုဂ္ဂိုလ်ကြတော့ဒေါသဖြစ်တော့ဖြစ်တယ်ဖြစ်ပေမဲ့လို့အဲ့ဒါမဖွင့်ဘူး။ဘာကြောင့်လဲဆိုလို့ရှိရင်ဖွင့်လိုက်လို့ရှိရင်မိမိပြီလာမှာ哦။ဆိုကြပါစို့အရာရှိတယောက်သူ့ထက်ကအတွင်းမှာသူ့ကိုမနိုင်မနှင်းအလုပ်တွေခိုင်းတယ်။သူလည်းကြိုးစားတော့လုပ်ပါရဲ့။ကြိုးစားလုပ်ပြီးတယ်လည်းပဲအလုပ်ကသူနဲ့အားနဲ့မမျှတဲ့အခါအချိန်နဲ့အားနဲ့မမျှတဲ့အခါကျတော့အလုပ်ကမပြီးဘူးဒီတဲ့။အထက်ကသူ့အတွင်းမှာခေါ်ပြီး မှန်နေငေါက်တဲ့မှန်နေငေါက်တဲ့အတွင်းမှာအဲ့ဒီခါကျတော့ဘယ်စိတ်မဆိုးပဲနေမလဲစိတ်ဆိုးတော့ဘောခိုင်းထားတာကလည်းမတန်ဆိုင်ခိုင်းထားတဲ့ဒီအချိန်နဲ့ဒီလူတယောက်တည်းနဲ့ဒီအလုပ်တွေဘယ်ဟာလာပြီးနိုင်ပါမလဲဒါလည်းပဲငေါက်သေးတယ်ဆိုတာစိတ်ထဲကတော့ဖြစ်နေတာပဲဒေါသကတော့ဖြစ်နေပေတဲ့အဲ့ဒီဒေါသသူဖွင့်ထုတ်သလားဆိုမဖွင့်ထုတ်ဘူးတတ်နိုင်မများသူချုပ်တီးပြီးပယ်ဖြောက်ဘယ်လိုချုပ်တီးချုပ်တီးပြီးပယ်ဖြောက်တယ်လဲဆိုတော့ မဖြစ်ဘူးငါဒေါသထွက်လို့ရှိရင်တော့သူငါလှုပ်ထုတ်ပြလိုက်ရင်ငါထမင်းအိုးခွဲရကြီးရဲ့သားကလည်း၅ယောက်သမီးကလည်း၂ယောက်ပြီးတော့ယောက်ျားမကြီးတွေကလည်းရှိသေးတယ်ဒါအကုန်လုံးကတိလနာဖြစ်ကုန်တော့မှာပဲမဖြစ်ဘူးမဖြစ်ဘူးအဲ့လိုဆိုပြီးသူဒေါသသူပဲဖြောက်တယ်အဲ့ဒါဆင်ញင်တာပဲဆင်ញင်များစေမိတ်ကောင်းစေပြောလိမ့်မယ်မျောတာဆိုတာအဲ့ဒါဆင်ញင်တာပဲအဲ့လိုသူဆင်ញင်မှုမရှိဘူးဆိုလို့ရှိရင်တော့ပြောလိုက်မှာပေါ့ပြန်လာပြီးတော့ အဲခမရခိုင်းထားတာကလူနဲ့လုံနဲ့အချိန်နဲ့မမျှအောင်ခိုင်းထားတာဘယ်လိုပြီးမလဲခမရပဲကြုံနေရဝင်လောက်ကြည့်သားမှအုံပါအုံနဲ့ပြောလိုက်မှာပေါ့အဲပြောလိုက်ပြီဆိုရင်တော့တခါတည်းအလုတ်ဖြုတ်ထုတ်လိုက်ပြီခမရဟိုကွဲအဲဒီကွဲမာလေးကြောက်တဲ့အခါကျတော့ဆင်းရင်တယ်ဆင်းရင်တဲ့အခါကျတော့ခုနဒေါသဟာချုပ်ပြီးရကနေပြီးတဖြည်းဖြည်းတဖြည်းဖြည်းပျောက်သွားရရောက်သွားရတန်းလူလူပေါ်နဲ့ကိုယ့်အောက်နှိမ့်တဲ့လူပေါ်ကျတော့အဲ့ဒီဒေါသကဘယ်တော့မှ အာချုပ်တီးတာတော့နည်းနည်းပါတယ်ဘယ်တော့မှတော့မဟုတ်ဘူးပေါ့လေချုပ်တီးတဲ့အချိန်ကြားပါတယ်အဲ့ဒါစိတ်လိုလက်ရလူတော့ဖွင့်ချုပ်ဖွင့်ထုတ်ချပြလိုက်တာပဲအဲ့ဒါလိုဆိုတော့အကျိုးတွေမဲ့ကိုမိမိလည်းအကျိုးမဲ့သူတို့ကလည်းအကျိုးမဲ့မထိမ့်သိမ့်မှုမဖယ်ဖြောက်ဘူးမဆင်းခြင်းဒါကြောင့်ဆင်ញင်ရမယ်မတတ်တာတဲ့အခြေအနေမှာမိမိဟာခေါင်းငုံပြီးတော့ဒီဒေါသကိုချုပ်ဆင်ញင်ပြီးတော့ချုပ်ပြီးထိမ့်သိမ့်ရတယ်လို့ပယ်ဖြောက်ရတယ်လို့ တပ်တာတဲ့အခြေအနေမိမိကအပေါ်စီးရနေတဲ့အခြေအနေမှာလည်းပဲအဲ့ဒီဒေါသကိုဆင်ញင်းပြီးတော့ပယ်ဖြောက်ရအဲ့ဒါလိုပယ်ဖြောက်တယ်ဆိုလို့ရှိရင်မိမိမှာလည်းပဲမေတ္တာမပြည့်ဘူးတန်တုလူကရောအောင်နိုင်တဲ့ပုဂ္ဂိုလ်ကရောတစ်ခါဟိုပုဂ္ဂိုလ်မှလည်းအကျိုးမမဲ့ဘူးသိဆင်းရဲမှုမဖြစ်ရဘူးအဲ့ဒါကြောင့်တန်တုလူပေါ်မှာနဲ့အောင်နိုင်တဲ့လူပေါ်မှာမိမိဒေါသဖြစ်လည်းပဲဆင်ញင်းပြီးတော့ပယ်ဖြောက်ရတယ်ဆင်ញင်းများစီ မိတ်ကောင်းစေပြောစေတင့်လျော်တာမိတ်စေကောင်းနဲ့ပေါင်းနဲ့မိမိကိုမိမိဒေါသပြေပြောက်သွားအောင်အမျိုးမျိုးအကြောင်းမျိုးမျိုးပြပြီးဖြောင်းပြတတ်တဲ့မိတ်ကောင်းစေကောင်းပါအဲ့ဒါလို့ဆိုလို့ရှိရင်သူရဲ့ဖြောင်းပြချက်ကိုမိမိနားဝင်တဲ့အခါမှာအဲ့ဒေါသပြေပြောက်ပြောလေတင်လျော်တာဆိုတာကဒေါသပြေပြောင်းမယ်စကားတွေပြောပေါ့အဲဒီမှာတော့တင်လျော်တဲ့စကားတပ္ပယကထာ ဆိုတာ10ပါးလို့ကြားထားပါတယ်ဒါကတော့တရားနဲ့ပတ်သက်တဲ့စကားတွေပေါ့အဲဒီတရားနဲ့ပတ်သက်တဲ့စကားတွေပြောလို့မလို့တရားထဲမှာတရားသဘောနဲ့စိတ်ဝင်စားသွားပြီဆိုလို့ရှိရင်လည်းအဲ့ဒီဒေါသပြေပြောက်နိုင်ပါတယ်အဲ့ဒါလို့မဟုတ်လို့ဒေါသပြေပြောက်စရာစကားတွေကြောက်ပြောတယ်ဆိုလို့ရှိရင်ဒါတင့်လျော်စကားပါပဲပပ္ပယကထာဆိုတာကတော့တန်တုဋ္ဌိကထာပဝိဝေကကထာအစာရည်ဖြင့်ရောင်ရဲမှုနဲ့စတဲ့စကား၊ရင်ဆိုင်မှုနဲ့စတဲ့စကားအစာရည်30မျိုးရှိတယ်။ လူနဲ့ရောင်ရဲဖော်ကင်းဆက်ညီလဲမညီရလူနဲ့ဆိုတာအပိဿရောင်ရဲဆိုတာတန်တုဋ္ဌိဖော်ကင်းဆက်ဆိုတာဝိဝေကအဖို့မမီတူရီနေတဲ့နေခြင်းကြောင့်ရနိုင်တဲ့အကျိုးတွေကိုပြောတဲ့အခါကျတော့အဲ့ဒါတွေလည်းစိတ်ဝင်စားသွားရင်ခုနဒေါသကြောက်နေတာပေါ့လူနဲ့ရောင်ရဲဖော်ကင်းဆက်ညီလဲမညီရမညီရဆိုတာကာမဂုဏ်အာယုန်တွေပေါ်မှာမညီတွေ့ခြင်းကြောင့် ချမ်းသာအကျိုးတွေရနိုင်တယ်ဆိုတာဒါတွေပြောရတင့်လျော်တဲ့စကားတွေပေါ့စာကြည့်ပြီးခဲ့အဲဒါလို့ဒေါသကိုပဲဖြောင်းရမယ်လေထို့အတူဥပနာဟာလည်းဒီတိုင်းနဲ့ပဲဖြောင်းရဒေါသကောဓာဗျာပါဒဥပနာဟာဆိုတာသကလုံးကွဲပေမဲ့လို့စိတ်ဆိုးတာတခုတည်းကိုပြောတာပဲဒေါသလည်းပဲစိတ်ဆိုးတာစိတ်ကြည်စီးတာပဲကောဓာဆိုတာလည်းစိတ်ဆိုးတာပဲဗျာပါဒဆိုတာလည်းစိတ်ဆိုးတာပဲဥပနာဟဆိုတာလည်းစိတ်ဆိုးတာပဲအဲ ဒေါသကောဒစိတ်ဆိုးတာကတော့ယုံနဲ့ဝုံနဲ့စိတ်ဆိုးပြီးတော့စိတ်ဆိုးတဲ့ဆိုးတဲ့စိတ်ကြောက်သွားပြီဆိုလို့ရှိရင်ဒီပြောက်အဲအဲ့လိုသဘောရှိနိုင်ပါတယ်။ယာပါရကြတော့ယာပါရမှာယူရတဲ့ဒေါသကတော့သူတစ်ပါးကိုဖျက်ဆီးခြင်းနဲ့စိတ်သူတစ်ပါးနာမည်ပြအောင်လုပ်ခြင်းနဲ့သူတစ်ပါးတိတ်ခါကြအောင်ပြောခြင်းဆိုခြင်းလုပ်ခြင်းကိုင်ခြင်းပြုမှုခြင်းနဲ့သူတစ်ပါးယာရုဌာန သိခါကြအောင်ပြောခြင်းဆိုခြင်းလုပ်ခြင်းကိုင်ခြင်းပြုမှုခြင်းနဲ့သူတစ်ပါးယာရုဌာဏတရကြသွားအောင်စီးပွားပြက်သွားအောင်ရုပ်ဆင်းဤပကာယပြက်သွားအောင်လှုပ်ချင်တဲ့စိတ်အဲ့ဒါကိုပြဘာဒစိတ်ခေါ်တယ်သူ့ကိုဖြည့်ဆည်းချင်တဲ့စိတ်အဲဒါဒေါသစိတ်ပဲအဲသူကြတော့ခန္ဓာဒေါသဂေါဒတို့တဲ့အတိတ်ပဲပိုးတယ်နောက်ဥပ္ပနာဟဥပ္ပကလျက်နာဟဖွဲ့ချီထားတဲ့တရားတဲ့ဥပ္ပနာဟကလျက်ဖွဲ့ချီထားတဲ့တရား ခလျက်ဖွဲ့ကြည့်ထားတဲ့တရားဆိုတာအဲ့ဒီပုဂ္ဂိုလ်ကိုဒေါသဖြစ်เสียအာယုံနဲ့အမြဲတမ်းနဲ့ဒေါသဖြစ်เสียအာယုံမှာဒီပုဂ္ဂိုလ်ရဲ့စိတ်ဖွဲ့ချီပြီးတွဲနေအောင်လုပ်ဒေါသဖြစ်เสียပုဂ္ဂိုလ်အာယုံဆိုအဲ့ဒီပုဂ္ဂိုလ်ကိုမကြာခဏတွေးမိတယ်တွေးမိတိုင်းဒေါသဖြစ်တယ်မကြေဘူးမကြေဘူးတနေ့နေ့လက်စားချင်မယ်ငါသားစောကားသွားတယ်ငါသမီးစောကားသွားတယ်ငါပစ္စည်းဖြည့်ဆည်းသွားတယ်ငါအိမ်ကြီးရှို့သွားတယ် ငါနာမည်ဖြတ်သွားတယ်မကြည်ဘူးအဲ့ဒီပုဂ္ဂိုလ်ဒေါရဖြစ်စရာအာယုံမှာစိတ်ကထထထထထထဖွဲ့ကြည့်ထားလို့အဲ့ဒါကိုဥပနာဟလို့ခေါ်တယ်ဒါကိုယံညှိုးဖွဲ့တယ်လို့ခေါ်တယ်ဥပနာဟယံညှိုးဖွဲ့တယ်လို့ခေါ်တယ်အဲ့ဒါလို့ယံညှိုးဖွဲ့စရာတဲ့အကြောင်း၉ပါး၁၀ပါးရှိအကြောင်း၉ပါး၁၀ပါးရှိတယ် ဒါလည်းနှလုံးမသွင်းတတ်လို့ပေါ့လေနှလုံးသွင်းတတ်ပြင်ယောနိသမနာတိကာရရှိတယ်ဆိုလို့ရှိရင်တော့ဥပနာမဖြစ်ဘူးပေါ့ကိုပါဆယ်ပါရှိတယ်တဲ့ဘယ်လိုလဲဆိုတော့ဒီပုဂ္ဂိုလ်ဟာတဲ့ငါငါအကျိုးစီးပွားကိုအကျိုးစီးပွားမဲ့သွားအောင်အကျိုးစီးပွားပျက်စီးသွားအောင်အရင်ကလုပ်ခုတယ်အရင်တော့ကလုပ်ခုတယ်အဲ့ဒီစိတ်ထားနဲ့ဒီပုဂ္ဂိုလ်ကိုဖန်ကြံညှို့ဖွဲ့တယ်နောက်လည်းသူ တစ်ချိန်ချိန်အခွင့်သာတဲ့အခါကြလို့ရှိရင်တော့သူ့လည်းလက်စားချေမယ်အရင်ကလှုပ်ဖူးတယ်နောက်တစ်ခုကဒီပုဂ္ဂိုလ်ဟာငါရဲ့အကျိုးစီးပွားပျက်စီးမှုကိုအခုလှုပ်နေတယ်ဒါကြောင့်သူ့ကိုနောင်တစ်ချိန်ချိန်မှာငါတတ်နိုင်တဲ့အချိန်မှာလက်စားချေရမကြည့်ဘူးဥပနာဟာနောက်တစ်ခုကဒီပုဂ္ဂိုလ်ဟာငါရဲ့အကျိုးစီးပွားပျက်စီးအောင်နောက်လုံးမဲ့လူပဲအခွင့်ရရင်သူလုံးမဲ့လူပဲ အဲ့တော့သူ့ကိုငါအကျိုးစီးပွားမဲ့အောင်ပြည့်စည်အောင်မလုပ်နိုင်ရင်သူ့ငါအရင်ဥအောင်လက်ဥအောင်လောက်ထားလိုက်မှအဲ့ဒါလိုရညှိုးဖွဲ့တယ်မိမိကိုအကြောင်းပြုပြီးတော့သုံးမျိုးမိမိရဲ့အကျိုးစီးပွားမဲ့ကိုအရင်ကပြုဘူးတယ်အခုပြုနေတယ်နောက်ပြုအောင်မဲ့လူပဲဆိုပြီးတော့ရညှိုးထားတယ်ထို့တူပဲမိမိချစ်ခင်နေတဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားမဲ့ကို အရင်ကလှုပ်တယ်မိမိနဲ့ဆက်တဲ့ဆက်သွယ်ရပုဂ္ဂိုလ်ဆွေမျိုးညာတကာတွေရဲ့မိတ်ဆွေတင်ကားတွေရဲ့အကျိုးစီးပွားမဲ့ကိုအရင်ကလှုပ်တယ်အခုလှုပ်အခုလှုပ်နေတယ်နောင်လှုပ်မဲ့ပုဂ္ဂိုလ်ပဲလို့အဲဒါလို့သုံးမျိုးနှလုံးအဲရညှိုးထားတဲ့ပထမဟာကမိမိနဲ့ပတ်သက်တယ်ဒုတိယဟာကမိမိဆွေမျိုးညာတကာအစရှိပြီးနဲ့ပတ်သက်တယ်နောက်တစ်ခုက ဒီပုဂ္ဂိုလ်ဟာငါမလိုလားတဲ့ပုဂ္ဂိုလ်ရဲ့အကျိုးဖြစ်ထွန်းအောင်လှုပ်ခူးတဲ့ပုဂ္ဂိုလ်ပဲငါမဟုတ်နေတဲ့လူမလိုလားနေတဲ့ပုဂ္ဂိုလ်ရဲ့အကျိုးဖြစ်ထွန်းအောင်အရင်ကကူညီခဲ့မှုတဲ့ဒါကြောင့်အဲသူ့ကိုလည်းပဲငါမလိုလားတဲ့လူနဲ့တန်းတူထားပြီးတော့တစ်ချိန်ချိန်မှသူ့ကိုလည်းပဲလက်စားချေရပါအဲ့ဒါလိုရညှို့ဖွဲ့တယ်ဒီပုဂ္ဂိုလ်ဟာငါမလိုလားမုန်းထားတဲ့ပုဂ္ဂိုလ်ရဲ့အကျိုးကိုအခုလောက်နေတယ်ဒါကြောင့်သူလည်းပဲအဲငါရန်သူပဲတနေ့နေ့ချေလက်စားချေရပါ ဒီပုဂ္ဂိုလ်ဟာငါမလိုလားမုန်းတာနေတဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုနောက်လောက်ပေးမဲ့လူပဲအနာကညှော်လိုက်တာအဲကြောင့်သူ့ကိုလက်စားချရမယ်ဟောအဲ့ဒါလိုအာရှင်လဲ၃မျိုးရံညိုးဖွဲ့တယ်အဲ့ဒါတွေကိုလိုက်ကြည့်မယ်ဆိုလို့ရှိရင်အာယောနိတော်မနတိကာရအခြေခံတာတွေမသိမတင်အောင်နှလုံးသွင်းတဲ့အာယောနိတော်မနတိကာရတွေအခြေခံတာတွေအကုသိုလ်တွေကြီးပဲဘယ်နှမျိုးရှိသွားပါလဲ၉မျိုးနော်နောက်တစ်မျိုးက အဌာဏကောပါတဲ့အရာမဟုတ်ပြီ၌အမျက်ထွက်ခြင်းစိတ်မဆိုးရမှစိတ်ဆိုးတာစိတ်မဆိုးရမှစိတ်ဆိုးတယ်ဥပမာဆိုရပါလို့ဆောင်းအခါဆိုတော့ဆောင်းဝင်ပြီဆိုတော့ချမ်းသာပေါ့ဆောင်းဝင်ပြီချမ်းတယ်ဆိုတော့သူ့ရာသီအလိုက်သဘာဝနိယာမအရာချမ်းသာတယ်အဲ့ဒါကိုတဲဒီရာသီဥရုကလည်းချမ်းချမ်းနိုင်ရဟောဗျာဒီလောက်တောင်ပဲချမ်းရအောင် အဲသူဒေါသထွက်တယ်ချမ်းတယ်ဆိုလို့ရှိရင်အချမ်းလုံးအောင်သူဟာသူထွေးနွေးနွေးအောင်ထွေးနေပေါ့ယာတိဥရုသွားပြစ်တင်လို့ရမလားရပါမလားအဲယာတိဥရုသွားပြစ်တင်တော့ယာတိဥရုအဲခမရတလောက်တောင်မှစိတ်ဆိုးနေဗျာအဲ့ဒါကျုပ်တို့မချမ်းတော့ပါဘူးလို့ပူပေးမှလားအဲ့တော့ဒါစိတ်ဆိုးတဲ့နေရာမှာစိတ်ဆိုးတာဒေါသထွက်တဲ့နေရာထွက်ထွက်တာဟုတ်ကဲ့လားအဲ့ဒါမျိုးပြောတာအရာမဟုတ်ဒီနိုင်အမျက်ထွက်ခြင်း ဒီဟာမဟုတ်ဒီနဲ့အမြင်ထက်ခြင်း10ပါအဲ့ဒီကသံဘုတ်စာရွက်ထဲမှာပါပါတယ်အဲ့ဒါကိုအာဂါတဝတ္ထု10ပါလို့လည်းခေါ်တယ်အာဂါတဝတ္ထုဆိုတာရံညိုးဖွဲ့ခြင်းရဲ့အကြောင်း10ပါမိမိအကျိုးစီးပွားကိုမိမိအကျိုးစီးပွားမဲ့ကိုပြုဘူးသူပြုနေသူပြုမိသူဟုရံညိုးထားခြင်း မိမိချစ်ခင်သူ၏အကျိုးစီးပွားမဲ့ကိုပြုဘူးသူပြုနေသူပြုမိသူဟုရညိုထားခြင်းပြီးတော့ပါမိမိရန်သူ၏အကျိုးစီးပွားကိုပြုဘူးသူပြုနေသူပြုမိသူဟုရညိုထားခြင်းအရာမဟုတ်သည့်၌အမျက်ထွက်ခြင်းဘယ်နှမျိုးလဲ10မျိုးအဲ့ဒါ ရန်ညှိုးဖွဲ့ခြင်းရဲ့အကြောင်း10မျိုးပဲတဲ့အဲ့ဒီအကြောင်း10မျိုးကိုလိုက်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီရန်ညှိုးဖွဲ့ခြင်းရဲ့အကြောင်းနေရဲ့အကြောင်းဟာတခုတည်းပဲအာယောနိလောမနတိကာရပဲသူအစင်ပြေအောင်နှလုံးမသွင်းလို့ကုသိုလ်ဖြစ်အောင်နှလုံးမသွင်းလို့တင့်နေအောင်နှလုံးမသွင်းလို့ဒါကြောင့်ဖြစ်တာအဲ့ဒါကြောင့်ဖြစ်တာဒီတော့အဲ့ဒါလို့ စိတ်ဆိုးမှုဒေါသကောဓကောပလို့လည်းခေါ်တာကောပလည်းမဖြစ်ရအောင်သူတစ်ပါးကိုဖြည့်ဆည်းလိုမှုပြပါတာလည်းမဖြစ်ရအောင်ယံညုတ်ဖွဲ့မှုဥပနာဟာလည်းမဖြစ်ရအောင်ယောနိတော်မနတိကာရကိုသုံးတတ်ဖို့လေ့ကျင့်ထားဖို့သိရေးကြည့်တယ်အဲသူလေ့ကျင့်ထားသူလည်းလေ့ကျင့်ထားရမယ်အဲခုနပြောတဲ့ မေတ္တာတရားရှေးရှုထားပယ်ရှားပယ်ရှေးရှုပွားပယ်ရှားပြပါတာညွန်းပြီးတော့ပါမေတ္တာထင်စေပွားလျက်နေရှုလေကံဥစ္စာဆင်ခြင်များစေမိတ်ကောင်းစေပြောလေသင်လျော်သာဆိုတဲ့အဲ့ဒီအချက်တွေကိုလည်းလက်ကင်ထားလို့ရှိရင်ဒီရန်ညှို့ဖွဲ့မှုစိတ်ဆိုးမှုစိတ်ပြက်မှုစိတ်မချမ်းသာမှု စိတ်ပြတ်မှုစိတ်ဆိုးစိတ်စိတ်ပြတ်မှုစိတ်မချမ်းသာမှုဆိုတာစိတ်ဆင်းရဲမှုဆိုတာကဆုံနှစ်တော်ဒေါသခေါ်တာဆုံနှစ်တော်ဒေါသစိတ်ဆိုးမှုမြတ်ထွက်မှုဆိုတာတက်ကြွတဲ့ဒေါသတက်ကြွတဲ့ဒေါသခေါ်တယ်အဲ့ဒါတွေမဖြစ်ရအောင်ဒီနည်းတွေနဲ့ပယ်ဖြောက်အဲ့ဒီနည်းတွေနဲ့ပယ်ဖြောက်တဲ့အခါကျတော့ရတယ်အဲ့ဒါကိုပဲစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညော်ဆေးလျော်စိတ်ဖြစ်မင်းတဲ့အဲ့ဒါလို့ မဆေးဘူးမလျှော်ဘူးဆိုလို့ရှိရင်တော့အဲ့ဒီဒေါသကြောင့်အဲ့ဒီကောပကြောင့်အဲ့ဒီပြာပါဒကြောင့်အဲ့ဒီဥပနာဟစိတ်ထားကြောင့်နှုတ်ကလည်းပဲသူတို့ဘာကိုရန်ရန်ဆိုင်ဆိုင်လွန်လွန်ကျူးကျူးတွေပြောဆိုပြီးလိုက်မယ်။ကိုယ်ကလည်းပဲသူတို့ဘာကိုရန်ရန်ဆိုင်ဆိုင်လွန်လွန်ကျူးကျူးတွေပြောဆိုပြီးလိုက်မယ်။အဲ့ဒါလို့ပြောဆိုမိမလားဆိုလို့ရှိရင်တော့ကာယကံဝစီကံဝီတိတ်ကမကိလေသာပါဖြစ်ပြီးအဲ့ဒါလို့ဖြစ်ရင်ဒီမျက်မှောက်ဘဝမှာလည်းပဲ ဆင်းရဲကျိုးပဲပေးမယ်နောက်တမလွန်လည်းပဲဆင်းရဲကျိုးဆိုးကျိုးကိုပဲပေးမယ်အဲ့ဒါကိုစဉ်းကျင်စဉ်းစားပြီးတော့မိမိတဏ္ဍမှာဖြစ်ပေါ်လာတဲ့မကောင်းတဲ့စိတ်ထားဒေါသပြဘာဒကောဒဥပနာဟဟုသမျှကိုကြောင်းနိုင်အောင်ကြိုးစားအဲ့ဒါလိုဖြစ်တာမှလည်းပဲဒီဒေါသဖြစ်ခြင်းရဲ့အကြောင်းဟာတော်တော်များများရှိတယ်အခဏဟာကရံညှိုးဖွဲ့ခြင်းရဲ့အကြောင်းဒေါသကောဒခေါ်တဲ့စိတ်ဆိုးမှုစိတ် ပြက်ဖို့အစာရတဲ့ဒီတရားဖြစ်ခြင်းရဲ့အကြောင်းကလောဘကြောင့်လဲဒေါသဖြစ်တယ်မောဟကြောင့်လဲလောဘဖြစ်တယ်မောဟကတော့ပြောစရာမလိုတော့ဘူးဗောလေလောဘဖြစ်လဲမောဟကပါနေတာဒေါသဖြစ်လဲမောဟကပါနေတာမောဟဆိုတာမသိတာမာနကြောင့်လည်းပဲဒေါသဖြစ်တယ်အိတ်တာကြောင့်လည်းဒေါသဖြစ်တယ်မစ္စရိယကြောင့်လည်းဒေါသဖြစ်တယ်ဒိဋ္ဌိကြောင့်လည်းပဲဒေါသဖြစ်တယ်အကြောင်းတွေက အဲ့ဒီအကြောင်းတွေသိထားပြီဆိုလို့ရှိရင်ဒီအကြောင်းတွေမဖြစ်ပေါ်အောင်ဆင်ញင်လို့ရှိရင်အဲ့ဒီအကြောင်းတွေကြောင့်လောဘကြောင့်ဖြစ်တဲ့ဒေါသလည်းပဲပေါ်မလာနိုင်ဘူးမောဟကြောင့်ဖြစ်တဲ့ဒေါသလည်းပေါ်မလာနိုင်ဘူးမောဟဆိုတာဒီနေရာမှာတော့အထူးမောဟပေါ့လေအထူးမသိတဲ့မာနကြောင့်ဖြစ်တဲ့ဒေါသလည်းပေါ်မလာနိုင်ဘူးအိတ်တာမစ္စရိယကြောင့်ဖြစ်တဲ့ဒေါသလည်းပေါ်မလာနိုင်ဘူးဒိဋ္ဌိကြောင့်ဖြစ်တဲ့ဒေါသလည်းပေါ်မလာနိုင်ဘူးလောဘကြောင့်ဖြစ်တဲ့ ဒေါသဆိုတာဘာလဲလူတယောက်သူ့မှာနေသာထိုင်တာဖြစ်အောင်အိမ်လေးဆောက်ထားတယ်ဆောက်ထားလို့ဒီအိမ်လေးနဲ့နေနေရလို့မလို့နေရအတွက်အဆင်ပြေးနေတာအဲ့ဒါကိုသူ့မလိုလားတဲ့လူတယောက်ကလာပြီးတော့မိရှုပ်ပြလိုက်တယ်မိရှုပ်ပြလိုက်တဲ့အခါကျတော့အဲ့ဒီလူအလကားတက်တဲ့အကြောင်းကြီးပဲနဲ့မိမိကိုတက်တယ်မလိုလားလို့လားမိရှုပ်ပြတယ်လို့သိတာနဲ့တကယ်နဲ့စိတ်ဆိုးတာပဲ ဘာကြောင့်စိတ်ဆိုးလဲလို့ဆိုတော့ဒီအိမ်ပေါ်မှာတတ်မယ်လို့ပဲအိမ်လေးပေါ်မှာတတ်မယ်တဲ့လောဘကြောင့်စိတ်ဆိုးတယ်အဲလောဘကြောင့်ဖြစ်တဲ့ဒေါသပဲကျမ်းဂန်မှာတော့ရှိတယ်မဟုတ်လားသေရီဝဝါနိဇဆိုတဲ့ရွယ်ကုန်သည်ဖရာလောင်ရွယ်ကုန်သည်နဲ့ဒေဝဒရွယ်ကုန်သည်ဖရာလောင်ရွယ်ကုန်သည်ကဒေဝဒလောင်ရွယ်ကုန်သည်ရွယ်ရောက်သွားတဲ့လမ်းကိုဝင်သွားတဲ့အခါကျတော့ဒေဝဒလောင်ကလောဘလောဘကြီးပြီးတော့မလဲပဲနဲ့ ထားပြခဲ့တဲ့ရွှေခွက်ကိုရွှေခွက်မှမသိတဲ့အဖွာမြေဖွာညီမြေဖွာကလာပြီးတော့ဖျားလောင်ရွက်ကုန်ကြီးပြတော့ဖျားလောင်ရွက်ကုန်ကြီးကဒါရွှေခွက်ပဲအဖွာကျွန်တော်ရှိတဲ့ရွဲတွေနဲ့တောင်မတန်ပါဘူးရွှေကတံမှုကပိုပါသေးတယ်ဆိုပြီးသူ့မှာရှိတဲ့ရွဲတွေလည်းအကုန်ပေးခဲ့တယ်ရွဲရောင်းရတဲ့ပစ္စည်းပိုက်ဆံတွေလည်းအကုန်ပေးခဲ့တယ်ဟုတ်ဒေဝရအလောင်းရွက်ကုန်ကြီးကတော့ဒီရွှေဖလားကြည့်ပြီးတော့ရွှေဖလားမှန်းသိတော့ဒီနီးဖွားဘာမှနားမလည်ပါဘူးဆိုပြီးတော့ ရွယ်နေနေနဲ့ပေးဖို့ရဈေးစစ်တာအဲမရရနဲ့သူကပြစ်ချပြခဲ့တာဟုတ်ဒါနဲ့ဘုရားလောင်းရွယ်ကုန်ဒီကဒီရွှေခွဲယူပြီးတော့မြန်မြန်သွားမြစ်စိတ်ရောက်တဲ့အခါကျတော့ဒီတစင်းဟိုမြန်မြန်ငှားပြီးတော့ဟိုဘက်ကန်းကူအဲဒီဗရလူအလောင်းရွယ်ကုန်ဒီက ဒီပြင်လမ်းတွေကိုလဲရောင်းလို့ကုန်တဲ့အခါကျတော့ဒီရွှေဘက်ကိုရတဲ့နည်းနဲ့ယူမယ်ဆိုပြီးဒီအိမ်ပြန်လာတဲ့အခါကျတော့တခြားရွယ်ကုန်တွေတယောက်နဲ့လဲလိုက်ပြီလို့ဆိုတာနဲ့ပဲအဲ့ဒီရွှေဘက်ပေါ်မှာလောဘတက်ပြီးတော့ဒီရွှေဘက်ကိုယူသွားတဲ့သူရဲ့ရွယ်ရောင်းတဲ့ရွယ်ကုန်တွေကိုသွားပြီးဒေါသဖြစ်တာဒေါသဖြစ်တော့ဒီရွှေဘက်ကိုမရရအောင်ယူမယ်မိအောင်လိုက်မယ်လိုက်ပြီးတော့လူမယ်မမေ့ရင်တတ်မယ်ဆိုတဲ့စိတ်နဲ့လိုက်တာပဲ ဒါပေမဲ့လည်းသူမြေကမ်းရောက်တဲ့အခါကျတော့ကိုသေးကမြစ်လေရောက်နေပြီ။ပြန်ခေါ်လို့လည်းမရတော့ဘူး။အဲ့ဒီမှာဒီပုဂ္ဂိုလ်ဖြစ်တဲ့ဒေါသဟာလောဘကြောင့်ဖြစ်တဲ့ဒေါသပဲ။အစကတည်းကအဲ့ဒီလောဘကိုသူအနာတအောင်စင်ញနှလုံးသွင်းနိုင်မယ်ဆိုလို့ရှိရင်ဒီဒေါသမဖြစ်ဘူးပေါ့။အခုတော့အဲ့လိုမဟုတ်ဘဲနဲ့ဒီလောဘကိုအနာတအောင်ဆင်ခြင်မလုံးနှလုံးမသွင်းနိုင်တဲ့အတွက်ဒေါသဖြစ်ပြီးဒေါသမီလောင်တာနဲ့အဲ့ဒီမြစ်ကမ်းပေါ်မှာပဲသူကွယ်လွန်ရတယ် ဒေါသပြင်းထန်လိုက်တာဒေါသနဲ့ဒေါမနတာပေါ့ယူသွားလို့စိတ်ဆိုးတယ်မရလိုက်လို့မလို့ဝမ်းနေစိတ်ဆင်းရဲတယ်မလီဒီလောက်တန်ဖိုးရှိတဲ့ကျိုးကငါမရလိုက်လေခြင်းဟဲ့မရလိုက်လေခြင်းဟဲ့ဆိုပြီးတော့စိတ်ထဲမှာမရှိတင်နေဖြစ်တော့ဒေါမနတမီနဲ့ဒေါသမီနှစ်ခုဝိုင်းညှက်လိုက်တဲ့အခါကျတော့အဲ့ဒီပုံမှာပဲကံပုံမှာပဲကွယ်လွန်သွားတယ်လောဘကြောင့်ဖြစ်တဲ့ဒေါသမာနကြောင့်ဖြစ်တဲ့ဒေါသ မာနကြောင့်ဖြစ်တဲ့ဒေါသတော့အမှန်တရားရှားပါတယ်ဒါလူတွေတွေ့နေကြတာပဲကိုကကိုယ့်ကိုယ်ကိုသိထင်ကြီးထားတယ်သူတို့ဘာတဲ့ငါပစ္စည်းဥစ္စာလဲပါတယ်သူတို့ဘာတဲ့အဲတရားလဲငါကပြည်စုံတယ်ဆိုကြပါစို့တခုခုပေါ့လေပစ္စည်းဥစ္စာတားတယ်ပညာရည်ချင်းတားတယ်ယာတုဌာနန္တရတားတယ်အဲအမျိုးကုံအပြင်တားတယ်အစိုက်တပြင်ဒီလိုကိုယ့်ကိုယ်ကိုအထင်ကြီးထားတာကိုအထင်ကြီးထားတဲ့အခါကျတော့ တခြားတယောက်နဲ့ကိုယ်နဲ့တွေ့လိုက်လို့မို့လို့တခြားတယောက်ကမိမိကိုမခံလေးစားလုပ်လိုက်ပြီသို့မဟုတ်ကလန်ကစားပြောလိုက်ပြီဆိုလို့ရှိရင်အဲ့ဒါထောင်းကနေဒေါသထွက်စိတ်ကဘာလို့ဘာလို့အဲ့ဒီမှာထွက်တယ်လဲလို့ဆိုတော့ဒီလူကငါတဲ့နေနဲ့လူငါတဲ့နေနဲ့လူကငါ့ကိုဒီလိုပြန်ပြောရမလားမာနပဲပြန်ပြောရမလားဆိုတော့ထောင်းနေဒေါသထွက်တာပဲဂေါရမမြတ်စွာဘုရားအလောင်းတစ်ချိန်ကယသိဖြစ်တယ် တချိန်ကယတိဖြစ်တော့ဇံဘိညာဉ်ရပါရဲ့ဇံဘိညာဉ်ရပဲအဲ့ဒီဇံအဘိညာဉ်ကိုပြီးပြီးသူကမာနကြီးနေအမျိုးသားအချင်းလည်းသူကမြတ်တယ်မြင့်တယ်အမျိုးသားအချင်းလည်းမြင့်မြတ်ပြီးတော့မာနကလည်းယတိရာဖြစ်နေတယ်ထိတ်တက်နေတာဟုတ်ထိတ်တက်နေတော့အဲ့ဒီမာနရှိနေတုန်းတော့ဇံဖြောင်းမြောင်ရဘူးတော့မလွယ်ပါဘူးဇံကိုဖြည့်ဆည်းတဲ့និဝရဏတရားထဲမှာမာနဟာ တိုက်ရိုက်တော့မပါဘူးဒါပေမဲ့လို့လည်းပဲကာမိဆန္ဒနိဝရဏထဲမှာသူတွိုက်တော့အပြင်ပါနိုင်တယ်အဲ့တော့မာနတရားဖြစ်နေတဲ့မှာတော့သူဇာဟာရဖို့လွယ်ပါဘူးမာနတရားမရှိတဲ့အခါမှာပဲသူရတနေ့တော့ယသိတပါးကသူ့နေရာလာသူ့နေရာလာတော့သူမရှိတော့မှသူထိုင်နေကြနေရအဲ့ဒီယသိကလာပြီးထိုင် သူထိုင်နေရနေရအဲ့ဒီရသေးကလာထိုင်နေတဲ့အခါကျတော့အဲ့ဒါသူမြင်တယ်သူတခြားကပြန်လာတဲ့အခါကျတော့နင်တော့အာမင်ငါလူအမျိုးသားမြင့်မြတ်တဲ့ပုဂ္ဂိုလ်နေတဲ့နေရာကိုဒီရသေးသုတ်ကဘာလို့မြတ်လာနေဘယ်ကဘယ်ကမှမသိတဲ့ရသေးကဘာလို့လာနေရလဲဆိုပြီးဒေါသတိကြီးနဲ့အဲ့ဒီရသေးကိုသူဆွဲတယ်ညဉ့်ညံတန်တန်ဆွဲတယ်လက်လက်မောင်းကြီးတွေပါတွေတန်းလို့လက်ရုံတွေလက်မောင်းတွေတန်းလို့အဲ့ဒါလိုလောက်လောက်တော့ အဲ့ဟိုရတရားပြောတယ်သင်သေးတော့တော့မမခက်ထန်နဲ့အသင်သေးဟာနောင်တစ်ချိန်မှာဖြစ်လိမ့်မယ်သားတော်ကရာဟုလာဖြစ်လိမ့်မယ်အဲ့လိုပြောတဲ့စကားကိုနားမထောင်ဒီရသေးပြောနေတာသူဘာမှမသိဘူးမာနကြောင့်ဖြစ်တဲ့ဒေါသကဟုံဟုံတောက်နေတော့အသင်ကကျင်းလာမောင်လာဆင်းလာရိပ်လာလုပ်နေတော့ အဲ့ဒီရသေးကအပမတ်တရပြီးတော့ဇာဝင်စားပြီးတော့ကောင်းငင်ခဏကောင်းငင်နည်းနည်းလေးပြန်တက်လိုက်တယ်တက်လိုက်ပြီးတော့ဒေါသထွက်နေတဲ့ရသေးရဲ့ကောင်းမွန်ရောက်တဲ့အခါကျတော့တင့်လို့ရသေးကမတ်လို့ရသေးများဘလောက်တောင်ဒေါသထွက်ရသေးသလားငါချီမုံလောက်တောင်နင်တန်ဖိုးမရှိဘူးဟဲ့ဆိုပြီးတော့ချီချီဘဝကချီမုံနဲ့ပုတ်ပြီးတော့ချတယ်ခဲ့တယ်ဒီကောင်းဒီရသေးရဲ့ကောင်းမွန်အဲ့ဒီအခါကျတော့မှဒီရသေးနောင်တရသွားတယ် အဲအဲ့ဒီလိုခြာရင်လည်းပဲခုနအကြောင်းယသိကထပ်ပြောသေးတယ်တင့်ကလာတတိပေးတာတင့်မှာမာနသိကြီးနေလို့မဟုတ်တင့်ဟာဘုရားလောင်းတဆူဖြစ်တယ်ဒါကြောင့်မလို့ဒီလောက်မာနမကြီးတယ်မို့ဆိုတာတတိပေးရအောင်ငါလာတာအဲနောက်တစ်ချိန်မှတင့်ဟာဂေါရမဗုဒ္ဓဆိုတဲ့အမည်နဲ့ဘုရားတဆူဖြစ်ပွင့်မှာအဲ့ဒါလိုဆိုပြီးအခုနအတိုင်းပဲမေတော်တွေခမည်းတော်တွေသားတော်တွေတင်ရတော်တွေဒါတွေပြောတော့အဲ့ဒီခါကျတော့နားဝင်သွား ဘာလို့နားဝင်လဲဆိုတော့ तू ကမူလကထင်တာကသူ့နေရာလာထိုင်တဲ့ယသိဟာဘာမှအရေးချင်းမရှိတဲ့ယသိစုပ်လို့ तू အောင်းမိတာဟုတ်အရေးချင်းမရှိတဲ့ယသိစုပ်လို့အောင်းမိတဲ့ခါကျသူ့တဲ့နှိမ့်ကြတယ်အောင်းမိလို့ तू ကဒီလိုမာနကြောင့်ရဲရဲပြပြလောက်တာအမှန်တော့ဟိုယသိကသူ့ရဲ့အရေးချင်းရှိနေတဲ့အခါကျတော့သူ့ကောင်းပေါ်မှာဖုံမုံနေခြိမုံနေချသွားတာတွေ့တော့မှငါရဲ့အရေးချင်းရှိပါလားလို့ငါရဲ့သာပါလားလို့စိတ်ထဲမှာသတ်မှတ်လိုက်တဲ့အခါကျတော့ မာနတွေကလည်းပြုတ်ကြပြီးဒေါသတွေကလည်းငုတ်လျို့သွားတာကိုအဲ့ဒီအခါကျတော့မှအမှန်မြင်လာတော့ခုနပြောတာတွေလည်းကြားသွားတယ်အဲ့ဒီကျတော့မှနောင်တရခြင်းကြီးမကရငါမှားတယ်မှားတယ်ဒါမှားတာဘာကြောင့်လဲမာနကြောင့်မှားတာပဲဒီမာနငါ့ကိုဖြစ်စီတာပဲအဲ့တော့ဒီမာနကိုငါနောက်ထားလို့မဖြစ်ဘူးအဲ့လိုဆင်ញင်ပြီးတော့အဲ့ဒီအချိန်ကစပြီးတော့ဒီရသေးမာနကျိုးသွားတယ်တဲ့အဲ့ဒါကြောင့် မာနဆိုတာတဲ့ဘယ်လိုနေရာမှမှမထားအပ်ဘူးတဲ့မိမိရဲ့ပစ္စည်းဥစ္စာကိုပဲအကြောင်းပြုလို့ဖြစ်စေပညာအရေးချင်းကိုပဲအကြောင်းပြုလို့ဖြစ်စေယာတုဂုံသိဌာနန္တရကိုအကြောင်းပြုလို့ပဲဖြစ်စေအမျိုးသက်ကိုပဲအကြောင်းပြုလို့ဖြစ်စေမိမိရဲ့တရားကိုအကြောင်းပြုလို့ပဲဖြစ်စေဘယ်လိုနည်းကြောင့်မှပဲဘာကိုပဲအကြောင်းပြုပြီးမာနဟာမထားအပ်တဲ့တရားပဲအဲ့ဒီထဲမှာသံဘတာရံဘမာနအတိမာနမဒပမာဒဆိုတဲ့ ခေါင်းစဉ်အောက်ပါဟောက်ဘုတ်ပါပါတယ်ပါတယ်တော့ထံဘာတာရမ္ဘာမာနအတိမာနမဒပမာဒဆိုတဲ့ဆောင်းဘုတ်အောက်ခေါင်းစဉ်အောက်ကပါတယ်မယုမသေးမျိုးရုပ်ခြေယူသေးမျိုးမြတ်ဒီမာနကြီးကမျိုးမြတ်ရမျိုးရုပ်မျိုးရုပ်ရမှန်ချမျိုးမြတ်ဒီ မယုံမသေးပဲနဲ့ယုံသေးတဲ့လူတွေကိုမယုံမသေးပဲနဲ့မာနထောင်လွှားနေမယ်ဆိုလို့ရှိရင်တဲ့အမျိုးယုံနေတတ်တယ်တဲ့ယုံနေတဲ့အမျိုးမှဖြစ်ရတတ်တယ်တဲ့မယုံမသေးမျိုးယုတ်ချေယုံသေးမျိုးမြတ်သည်ယုံသေးတဲ့လူကိုယုံသေးလို့လေးစားတဲ့လူလို့လေးစားတယ်ဆိုလို့ရှိရင်အဲ့ဒါမာနမရှိဘူးပေါ့အဲ့ဒါလို့ယုံသေးတဲ့လူကိုမန်ချပြီးတော့နှိမ့်ချပြီးတော့ယုံသေးလေးစားတဲ့လူလို့နှိမ့်ချပြီးလေးစားလေးစားတဲ့လူဆိုတာအမျိုးမျိုးရှိတာပဲ ကိုယ်တည်းထက်တန်းကြတဲ့လူလည်းထက်တန်းကြလို့လေးစားရတယ်ဓာတ်လူလူလည်းဓာတ်လူမို့လေးစားရတယ်ငရွယ်သူလည်းငရွယ်သူမို့လေးစားရတယ်ငရွယ်သူမှလည်းပဲကိုယ်မှမရှိတဲ့အရေးချင်းတွေသူ့မှာရှိနိုင်တာပဲကိုယ်မှမရှိတဲ့အကျင့်သိက္ခာတွေသူ့မှာရှိနိုင်တာပဲအဲတော့သူ့လည်းပဲမိမိမှမရှိဘဲနဲ့သူ့မှာရှိနေတဲ့အကျင့်သိက္ခာတွေကိုအကြောင်းပြုပြီးလေးစားရတယ်အဲဒီလိုလေးစားတဲ့ဆိုမိမိမှာမာနမရှိဘူးပေါ့အဲ့ဒီမာနမရှိဘူးဆိုလို့ရှိရင်တဲ့မျိုးမြတ်တဲ့မယုံမသေးမျိုးရုပ်ချေယူသေးမျိုးမြတ်သည် မာနာကြီးကမျိုးယုတ်ရမန်ချမျိုးမြတ်သည်ဘယ်တော့ဖြစ်ဖြစ်အခုနပြောတဲ့အကြောင်းတွေကိုအကြောင်းပြုပြီးတော့ငါသူဘရဲ့သားတဲ့သူဘရဲ့သားတဲ့ဒီပြင်လူတွေငါနဲ့မနိုင်စားတာဘူးဆိုတဲ့အနေနဲ့မာနတွေထိတ်တက်နေအောင်ထောင်လွှားနေမယ်ဆိုလို့ရှိရင်အဲ့ဒီလူဟာကွယ်လွန်လို့ဓမ္မလွန်ဘဝရောက်ပြီဆိုလို့ရှိရင်တော့တဲ့နိုင်ကြတဲ့အမျိုးပါပဲဖြစ်မယ်တဲ့သီလကာမဝိပင်္ဂသုတ်က သုလကမဝိပင်္ဂတုံမှာမြတ်စွာဘုရားဟောတော်မူမာနကြီးကမျိုးယုတ်ရာမန်ချမျိုးမြတ်သည်မာနချထားပြီဆိုလို့ရှိရင်တဲ့အမျိုးမြတ်တယ်တဲ့ပြီးတော့ပါပါတယ်ဟမ် အာတေယတရိတယုတ်ဟိနာသုံးဝမံအပြာသုံးမျိုးသုံးလီခွဲပြန်ပြီးရသည်မံကိုပါဒီမှာဆောင်းဘုဆာရကမရှိတေယတရိတယုတ်ဟိနာသုံးဝမံအပြာမာနတရားသုံးမျိုးရှိတယ်တေယမံတရိတမံဟိနမံတေယဆိုတာမြင့်မြတ်တာတရိတဆိုတာတူတာဟိနဆိုတာယုတ်နေတာမိမိကမြင့်မြတ်ပြန်တော့လည်းပဲ သူများတဲ့ตาပြန်တော့လေမိမိကသူများတဲ့ตาတယ်ဆိုပြီးမာနထားတတ်တယ်တဲ့သူများနဲ့တန်းတူနေပြန်တော့လည်းပဲအမဲသူနဲ့ငါနဲ့တန်းတူတာပဲဘာပြီးစိုက်เสียရှိလဲကိုရှိမှကိုစားရတာတန်းတူနေပြန်တော့လည်းပဲတန်းတူလို့ပဲမာနထားတယ်တဲ့ယုတ်ဟိနာယုတ်နေမြန်တော့လည်းပဲအမဲသူတို့ကဘလောက်ငားတဲ့သားနေနေငါနဲ့သူတို့နဲ့ဘာဆိုင်လဲကိုထမင်းကိုစားနေကြတာအဲ့ဒါအရေးစိုက်เสียမလိုပါဘူးအဲ့ဒါလို့ဟိနာမှာ ယုံနိုင်နိုင်မှလည်းဖြစ်တယ်တဲ့အဲ့ဒီကသုံးမျိုးမှာပဲတေရမှာမှလည်းပဲမြင့်နဲ့မှာဓာန်တူမှာယုံနိုင်မှလို့တေရမှာလည်းသုံးမျိုးခွဲနိုင်တယ်သရိတမှာလည်းပဲမြင့်နဲ့မှာဓာန်တူမှာယုံနိုင်မှလို့သုံးမျိုးခွဲနိုင်တယ်ဟိနမှာလည်းပဲမြင့်နဲ့မှာဓာန်တူမှာယုံနိုင်မှလို့သုံးမျိုးခွဲနိုင်တယ်အဲတမျိုးတမျိုးမှာသုံးမျိုးစီသုံးမျိုးစီဆိုတော့သုံးမျိုးသုံးလီကြတော့ 9မျိုးဒါကြောင့်3မျိုး3ဒီခွဲပြားကြီးရပြီမန်9ပါတဲ့ကဲဆောင်မှုတွေလိုက်ဆိုကြည့်ကြမယုမတိမျိုးယုတ်ချေယုတ်သေးမျိုးမြတ်တီမာနာကြီးကမျိုးယုတ်ရာမန်ချမျိုးမြတ်တီသေယတရိတာယုတ်ဟိနာယုတ်ဟိ သုံးဝမှာအပြာသုံးမျိုးသုံးလီခွဲပြာမီရပြီမန်ကိုပါဆိုပါ မာနကအင်မတန်ဆိုးတာအဲဒါဘလောက်ကြောင်ဆိုးလဲဆိုတော့မာနကမွေးခြင်းအချင်းချင်းနဲ့တောင်မှပဲမောင်နှမအရင်ချင်းနဲ့တောင်မှညီမအရင်ချင်းနဲ့ညီကိုအရင်ချင်းနဲ့တောင်မှအဲ့ဒီမာနကဝင်းဝင်လာဒီမာနနှောင့်ယှက်ပြီးဆိုလို့ရှိရင်တော့ညီကိုချင်းလဲခွဲတာပဲညီမချင်းလဲခွဲတာပဲမောင်နှမချင်းလဲခွဲတာပဲတခါတည်းက အမွေမှုနဲ့ဖြစ်တဲ့တရားတွေဆိုလို့ရှိရင်များသောအားဖြင့်မာနကြောင့်ဖြစ်ကြတာများတယ်လောဘကြောင့်ဖြစ်တာကနည်းတာပဲအမွေကိုလူကျင်တဲ့စိတ်ကြောင့်ဖြစ်တာကနည်းတယ်အဲညီကိုမောင်နှမအချင်းချင်းကြားမှာမာနထားကြလို့ဘလို့အဲ့ဒီမာနကြောင့်ဖြစ်တာကပဲများတယ်မာနကြောင့်ဒေါသဖြစ်ပြီးတော့ပျက်စီးနေကြတာအဲမစင်ញင်တရဲ့နှလုံးမသွင်းတရဲ့သူ့အကြောင်းကိုသဘောမပေါက်ဘူးဆိုလို့ရှိရင်အဲညီကိုချင်းကလည်းတဲ့တာမဟုတ်ဘူးတယောက်တယောက်မျက်စောင်းထိုးနေတာညီမချင်းကလည်းတဲ့တာမဟုတ်ဘူးတယောက်တယောက်မျက်စောင်းထိုးနေတာ မာနယောနိတော်မနတိကာရမရှိအာယောနိတော်မနတိကာရတွေထားကြထို့တူပဲမောင်နှမချင်းကလည်းတဲ့ရံမဟုတ်အဲဒီပြင်ကတငယ်ချင်းမိတ်ဆွေချင်းချင်းဒဇိချင်းချင်းဆိုတာတော့ပြောစရာကိုမလိုတော့အမတန်ကြောက်စရာကောင်းတယ်ဒီမာနဟိုဒဇိနဲ့ထားတာကိုထားတာဆိုထားထားပါတော့ဒါကတော့မာနမပဲနိုင်သေးသမျှတော့ထားထားမိကြပါပဲမာနကလည်းပဲ ယာထာဝမာနအယာထာဝမာနလို့နှမျိုးရှိတယ်ယာထာဝမာနဆိုတာမာနရှိတဲ့နေရာမှာရှိတာအယာထာဝမာနဆိုတာမာနမရှိတဲ့နေရာမှာရှိတာဒါခွဲပြားပြီးတော့ပြောနေစရာမလိုပါဘူးသိနေကြတာမာနရှိတဲ့နေရာမှာရှိလို့ရှိတဲ့မာနမျိုးကြတော့ယဟန္တာကြမှာပယ်နိုင်တယ်ယာထာဝမာနအဲကြတော့အရဟတမေနဲ့ကြာမှာပယ်နိုင်တယ်မာနမရှိတဲ့မင်းနဲ့မိမိကနှလုံးသွင်းမှားနေလို့မို့ အမြင်မှနေလို့မဟုတ်လို့မာနလောက်တဲ့နဲ့ထင်ပြီးလောက်နေလို့ကြီးတဲ့နဲ့ထင်ပြီးကြီးနေတဲ့နေရာမျိုးကြတော့အဲ့ဒီမာနမျိုးကြအာရထာဝမာနအဲ့ဒီအာရထာဝမာနကြတော့သောတပတ္တိမင်းနဲ့ပဲပယ်နိုင်တယ်ဒီတော့အခဏပြောသလိုမာနကိုယဟနာမဖြစ်သေးလို့မလို့မပယ်နိုင်သေးတောင်မှပဲနဲနိုင်တဲ့နေရာနဲရင်မိမိချမ်းသာတယ်အဲဒဇိမ့်နဲ့ထားတဲ့နေရာမှာထားပါတော့မိမိတို့ အဲအိန္ဒာအချင်းချင်းအိန္ဒူအချင်းချင်းဇနီးမောင်နှံအချင်းချင်းညီအကိုအချင်းချင်းညီမအချင်းချင်းမောင်နှမအချင်းချင်းကတော့မာနအင်မတန်မထားတင်တာပဲဒါထားလို့ရှိရင်အဲ့ဒါအရာထာဝမာနပဲမထားတဲ့နေရာမှာထားတာလက်အတွင်းမဲ့ဆိုလို့ရှိရင်မာနဆိုတာထားเสียမရှိပါဘူး။ဘာကြောင့်လဲဆိုတော့လူတိုင်းဟာဘက်စုံကောင်းနေတာမဟုတ်ဘူး။တချို့မှာသီဝဥစ္စာတက်နေတယ်။ပညာအရေးချင်းညံ့နေ ဆွေမျိုးအတိုင်းဝန်းနေတယ်ပြီးတော့ကုသိုလ်တရားအပြုနေတယ်အဲသူ့မှာတည်လုံတာစီးပွားပဲတည်လုံတယ်တခြားဘက်ကချွေးရနေတာပဲဒါကတချို့မှာပညာအရေးချင်းတွေရှိတယ်ဆွေမျိုးအတိုင်းဝိုင်းနေတယ်စီးပွားဥစ္စာနေတယ်သူ့မှာတည်လုံတဲ့အရေးချင်းကပညာအရေးချင်းပဲရှိတာပဲဒီပြင်ကဘာမှမရှိဘူးပညာအရေးချင်းရှိပေမဲ့လို့စိတ်ဓာတ်ကလည်းညံ့တယ် ပညာရှိများစိတ်ဓာတ်ညံ့ပြီဆိုရင်အမှန်တရားကြောက်เสียကောင်းတယ်ပညာရှိစိတ်တဲ့အမှန်တရားနှိမ့်ဆက်တယ်ပညာရှိစိတ်ဓာတ်ညံ့ပြီဆိုပညာရှိဆိုတာကအရေးချင်းကျောင်းနေပညာအရေးချင်းတွေရှိနေတာပေါ့အဲ့ဒီအရေးချင်းတွေနဲ့အတူနောက်လိန်တက်ကောက်တက်จิตတက်ကတ်တက်ကိုရတဲ့အရေးချင်းတွေသူတစ်ပါးကိုညစ်တတ်တဲ့အရေးချင်းတွေပေါ့လေအဲ့ဒါလိုလူညာညစ်ပြီဆိုလို့ရှိရင်အမှန်တရားကြောက်เสียကောင်းတယ်ပညာရှိလူမိုက် ရိုက်ကျင့်ဆိုထိုလူမျိုးကကြောင်းကျိုးမသိပြုမိပြုရာပြုတတ်စွာ၏တဲ့ပညာရှိမှားလို့ရှိရင်တဲ့လူနာကိုဆေးကုတဲ့အခါမှာမသက်တဲ့ဆေးကိုအပိမှားတာနဲ့အတူတူပဲတဲ့ပြန်ပြီးနောက်ထပ်ကုကိုခဲရနေတဲ့အဲပညာရှိမှားပြီဆိုလို့ရှိရင်တခြားလူကလာကယ်လို့မရဘူးသူဟာသူဟုတ်တယ်ပဲထင်နေတာသင်ချင်းရတယ်ဆိုလိုတာကလူတိုင်းလူတိုင်းဟာဘက်စုံပြည်စုံနေတာမဟုတ်ဘူး တစ်ဖက်ဖက်ကတော့ချွေရင်းနေတာပဲတစ်ဖက်ဖက်ကချွေရင်းနေတာဆိုတော့တစ်ဖက်ဖက်ကချွေရင်းနဲ့နှစ်ဖက်ကချွေရင်းနဲ့သုံးဖက်လေးဖက်ကချွေရင်းနဲ့မိမိမှပြည့်စုံတာတစ်ခုနှစ်ခုသုံးခုလုံးလုံးတော့ပဲပြည့်စုံတာပဲအဲ့တော့အဲ့ဒီပြည့်စုံတာလေးတစ်ခုနှစ်ခုသုံးခုကိုအကြောင်းပြုပြီးတော့တခြားမပြည့်စုံတဲ့ပုဂ္ဂိုလ်မိမိမပြည့်စုံတဲ့ဘက်တွေမှာရှိတဲ့ပုဂ္ဂိုလ်တွေတွားပြီးတော့မာနထားရမှားမှာပေါ့ဥပမာဆိုကြဆိုဘယ်လိုလဲလို့ဆိုတော့လူတစ်ယောက်ကသူက အင်ဂျင်နီယာပညာသင်ထားတယ်အာခိတက်ပေါ်ဘိဓုကပညာသင်ထားတော့ဘိဓုကပညာမှာတော့ तू ကကျောင်းတုန်းကလည်းရလဲအဆင်ပြေနေအောင်ခဲ့တယ်နဲ့လက်လက်တွေ့လုပ်တဲ့အခါကျတော့လည်းပဲသူ့လောကမှာသူအောင်မြင်တဲ့လူကြိုက်များတယ်လူကြိုက်များတယ်ဆိုတော့သူဒါတတ်တာပဲအဲ့ဒါကြောင့်သူဘဝင်မြင့်နေရမလားအဲ့ဒါအကြောင်းပြုပြီးတော့ဒီပညာကိုအကြောင်းပြုပြီးတော့ဆိုကြပါစို့ဟိုမှာရက်ကန်းရက်တဲ့လူ ရကန်းရက်တဲ့လူနဲ့တွေ့တဲ့အခါကျတော့အဲ့ဒီရကန်းရက်တဲ့လူပေါ်မှာငါကအင်ဂျင်နီယာကွာဆိုပြီးသွားမှနားထားရင်မှားမှာပေါ့ဘာကြောင့်လဲသူ့ရကန်းမှမရက်တာဖြစ်နေပဲအဲ့ဒါအင်ဂျင်နီယာကြီးကဒီလိုဆိုလို့ရှိရင်ရကန်းလာရက်ပြသွားမှဆိုလို့ရှိရင်ဘယ်နဲ့လုပ်အဲ့ဒီအင်ဂျင်နီယာရက်တတ်မလားမရက်တတ်ဘူးမရက်တတ်တော့ဒီတခုကောင်းပညာလေးအကြောင်းပြုပြီးဒီမာနတက်ကြလားမဟုတ်ဘူးသူ့နေရာနဲ့သူ